ဝါစုံလောက်ွယ်ဩဝါဒဝါစုံပါဒလာကြီးအဲ့ဒါဘောဒလာကိုရရှိပြီးညာရီမစံဒီရရှိတာမာရီကြီးကဒီနာမည်ပါလေကိုယ်ကြီးဖြစ်တာပါဒီလိုအကြည့်ကိုဒီလိုအကြောင်းမှဖြစ်တယ် ဆရာမရဲ့အခုဆုံးပြရတဲ့စီရတဲ့အားဖြင့်ဒီတော့ဒီရရှိရှင်အားဖြင့်ဒီလိုရှိရအဲငါဆရာမရှိဘူးဒီလိုမြတ်စွာဘုရားအာနန္ဒကိုတွေ့ရတာကဘုရားရှင်မှာတိုင်းတာရုပ်ရှင်ရုပ်ရှင်ရပါ သူတော့ဘုရားပုဂ္ဂိုလ်တွေလည်းဆရာဆရာမတွေဒီနေ့ဘုရားဆရာဘာသာပုဂ္ဂိုလ်တွေဒီနေ့ဆက်ဆံနေဘုရားဘာသာပုဂ္ဂိုလ်တွေကမလည်းဒီလိုပါတရားများတော်ကိုဒီနေ့ဒီဘောဂရုံမှာဒီဒီရတဲ့ဓာတ်နဲ့ပုံပြီးဒီကြီး ဒါနဲ့သာသနာတော်ဝင်ရဲ့သစ္စာပြဆုံးမတော်ကျင့်ဝတ်တွေပြည့်သာသနာဝင်ရဲ့ဒီလိုရန်ပြီးတော့ဆရာဆုံးမရေစတဲ့နိုင်ငံကျိုးဘုရားသာနာရုံးကိုရှိရင်ဉာဏ်ကြည့်ရခြင်းဉာဏ်ကြည့်ရခြင်းကိုသိရမှာ dan cuma yang dia lihat, yang dia lihat ini masih tidak kembali punya semua. Oke semua tinggal di sini, nanti dia menjadi tidak di sini. Tidak Maka bukan nabi dia ambil main nama Tidak sendiri

ဘာသာမောညာဒီကဒုစရတိရှိဒီနေ့ကဒီလိုဒီလိုပြောတော့ဘူးဒီကနာရှိတဲ့ဒီစီကစိတ်ရင်းနေတယ်ကြီးဒီကစိတ်ရင်းပြင်သမာဓိအများလုံးပြောအထုပ်ဒီကြီးဝိဒရလာမသာရံရှိတဲ့သင်္ဟပုဂ္ဂိုလ် ဆိုတာဤနာကြည့်နေတာလည်းဒီကသောမစွာတိတိကတော့တော်လုံးမှာစွာတိဒီလိစ္ဆာကြီးအစုပေါင်းမှာဒီလိုတဲ့ဘုံအာရမေမကမာတိပညာတစ်ချောအထုဒီကြည့်ပါဆက်ဆက်လိုက်သာသနာတော်တွင်မှာဒီမာရီနဲ့အကျိုးကိုခွင့်ရတယ် ဒီကနေ့ဆိုလို့ရှိရင်မာယိညာတိစီကိုပြောပြသမာဓိတော်ကိုသာဘာဝနာဆိုတဲ့ဘာဝနာရှိပါလာရမှာလေဇာယောအတုပြီးတော့ဒီမှာလောကရောက်နေတဲ့လည်းဘာသာဘာဝရှိတာလို့ရှိအယူလို့သိညာပေါ်မှာညာပေါ်မှာအာနာလို့ဒီမှာ မာရီချင်းချင်းဖြစ်နိုင်တဲ့ကျုပ်မာရီချင်းချင်းအားမရပဲဒီကနာနဲ့ဆင်းချင်းကိုလည်းဒီကြည့်ပါအဲဒါလည်းဘုရားဘာသာကဉာဏ်တော်နဲ့သိနေတဲ့ပုဂ္ဂိုလ်နဲ့ဒီလိုကြည့်ရင်ဘုရားအရင်ကနေတောင်းတာတွေပါလေရှိတတ်ပဲဉာဏ်ဒုတိယ စေရနာအမှုတော်ကအနည်းဒါစမတိချင်းမဇ္ဈိမဘုနာဘာသာကမြတ်စွာဘုရားဝန်ကြီးကလည်းသံဃာပုဂ္ဂိုလ်တွေကတကယ်ကိုကျင့်ကြတာပဲလို့ဆိုတော့မှစာပြေရရှိရောဒီစီရစာပြေတင်ဖို့လို့အာရုံတော်အာရုံတော်ကျင့်ရ နောက်ပိုင်းကျတော့ဆရာတို့ညီမို့လေးလာတဲ့ပုဂ္ဂိုလ်တွေရှိတယ်။ဆရာတို့ညီမို့လေးလာတဲ့သူကျေရနာတွေကအကောင်းမှဆိုတော့ဘာလဲအားမရနဲ့။ဉာဏ်ပြည့်အောင်ကျင့်ရတယ်ရည်ကြီးပါတယ်။ဉာဏ်ကျင့်တော့ လေးဆိုရစာဒီကမှာတော့ဘာမှမသိဘူးဘုရားလိုမျိုးပုံစံရှိတယ်အရှင်ဒီဝတ်တော်ဉာဏ်ပြောအဲဒီဘာသာတရားအတူတူအကြည့်ကြီးပါတယ်ဘာသာတရားလည်းစေတနာကောင်းကောင်းနဲ့အတူတူရှိတယ် အားနဲ့လို့ရှင်တော့အာမျိုးလားဝိရအာကောင်းအားလို့လည်းဝိရသမဝါယမသမတိသမသမာဓိသမารိနဲ့သုံးပါးရှိသမဝါယမစိတ်လုံးကဝိရရှိနေမှဝိပဿနာရှိမှတရားအားထုတ်ရတယ်။အဲဒါကြောင့်သမဝါယမမဲ့ခင်ဖြစ်နေလို့ရှိရင် သမာဓိဆိုတဲ့အမှန်တရားကိုသိရတဲ့ရှင်းအဲဒီမှာတရားရှိတဲ့ပုဂ္ဂိုလ်တရားရှင်းလာပါဘောရဝေယပါဠိကျေပါဠိတော်စုစုမမမယမတတိယရှင်းနေတာဒီလိုမျိုးပါ नुमानादि नुमानादि से नुमानादि नुमानादि शक्ति ये कोई क्या है कोई मिलाने कोया जो वरिया ने किया तेरे बना दी इधर शुरू से अनुमानादि माया की समाधि में से मिला कोया मां वरिया ने सिंचारा ने मुझे वरिया ने शुरू ဝေဒနာရဲ့သူ့အပြင်လောဘဝေဒနာတွေကသူ့အနာမှာကိုယ်သာလောဘဝေဒနာမှာလည်းကိုယ်စင်းနေတဲ့စိတ်စင်းရအဲဒီကတည်းကဒီကတည်းကမြင်ကြည့်တာကိုယ်စင်းရဆိုတော့သူ့ရဲ့သူ့စင်းရရမှလည်းပုဂ္ဂိုလ်တော်မှကြည့်ရတယ်ရမှလည်းပုဂ္ဂိုလ်တွေကမြဲတယ်ကြည့်ရတယ်ဆိုတော့အဲ့ဒါရှိရ ကြောင်းမြင်လို့ဆင်းတော့မရှိတော့တဲ့ဘောဝလာတယ်ညမှာကြောက်ရတဲ့ပုဂ္ဂိုလ်တွေဆီညမှာကြတယ်အဲဒီအမှားရတဲ့ဒီကြည့်တဲ့ကြည့်တဲ့မာရီကဒီလိုပဲရဲရဲရှိတော့သိရတော့ညာမင်းကြီးရပြတ်တယ်အသက်ရှိမှနေတာရှိမှတဲ့အာယုံမှာသူရဲ့ဒီခိုင်းမှာရှိရင် နေတိုင်းမှာဖြစ်ပေါ်တဲ့ရုံးနာအာရုံပြုပြီးတော့သိကြည့်နေတော့ရခြင်းကြားရပါစေကြားရပါစေကြားရမှာအပြုပြီးတော့သိကြည့်နေတော့ရခြင်းဒါလည်းနာနာလာတော့ဘုရားဘုရားကစားရတော့အာရုံပြုပြီးစားတော့ဒီလိုကိုယ်ကိုစားတော့ရခြင်းမှလည်းဒီကောင်းပါရဲ့ အခုလိုပြိဿတွေစာတော်ရတယ်မှန်တယ်ပုဂ္ဂိုလ်တော်လည်းဝင်ရပါတယ်ဒါစာရနာလည်းကောင်းပြီးအရေးကြီးတယ်ရတော့ပေါ့ဘုရားကြည့်တော့မှန်တယ်ရတော့မှန်ပါအဲ့ဒါ မှားရတယ်မှားရတယ်မှားမိတဲ့အာရုံမှာစိတ်လေးကြည့်ရစိတ်လေးကြည့်ရမှာရလိုက်တယ်သမဝါယမမာတိမာသမာဓိသမဝါယမဆိုအထုပ်မှာစိတ်ဝင်စားပြီးအထုပ်လိုရတော့အထုပ်ရှင်လုံးဝဥပ္ပယဒါလေး ก่อนก้องแล้วไม่อะไรมันอยู่ที่ได้ก่อนทั้งหมดมันอยู่ที่เนี่ยมันมีอะไรมันสึกเรื่องนี้อ่ะပုံကြိုင်မဲ့ပုံကြိုင်မဲ့စိတ်ကြိုင်မဲ့စိတ်ကြိုင်မဲ့ဒီလိုဝေဒနာရမဲ့ကဝေဒနာမှာဒီရဲ့ဒီရဝါရရဲ့ဆိုတာကဆရာကြီးအကုန်လုံးပါပဲသူစိတ်ဒီမဲ့စေနာဘုံမူရ စိတ်ကကိုယ်ရဲ့ဝေဒနာရဲ့စိတ်ရဲ့အချမ်းသာရဲ့ရောမသိရတယ်။ဒီမှာဒီမှာကံကြီးကဘာလဲတဲ့အကုန်လုံးပါပဲ။ဒီညာရဲ့ရှားပေါ်တဲ့ဘုံရှိလို့ဖြစ်ပေါ်လာတယ်။အဲဒီမှာဒီလက်ရှိလက်ရှိရှုမှတ်တော့ဒီမှာရေးရှင်းမအောင်ပါဘူး။ မြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းလူတွေကြွားကြောက်ပါရှိပေါ်လေးများကြီးရှုကိုရတယ်ဒီမှာတော့ဆရာရှင်ဆက်မြင်ကြတဲ့ရှုမှတ်ပြီးတော့ကြာလမ်းဆင်းပြရတယ်ဒီရှုရှုမြင်ရကြတယ်ဒီမှာမလို့ရှိဒီမှာမှပြည့်စင်မာယာတိရဲ့ဖြစ်ဒီမာရီရဲ့ဖြစ် ya su mara mara da yi rikin da malikin malikin da noma shi da malikin da noma shi da ƙwazo na kama nyamari a malikin da ke su nyamari su kuma yi an ba mai rasu a rikin a yana zai na yau na ne nisa ifa na da လေးကမှတ်သားကြလို့ရှိရင်အသိဉာဏ်ရှိတာမလို့ဆိုဖြစ်ပါတာအဲအဲ့ဒီကြီးကကိုယ်တိုင်ကြီးမဟုတ်ဘူးလို့ပညာနဲ့ပတ်သက်ပြီးတာသိတာပွားရင်ပွားရင်မရှိနေမှကိုယ်တိုင်ကြီးသမာဓိအကောင်းနဲ့ခါကြလို့ရှိရင်ရှင်ဥစွာယုံနာမပိုက်ချပြည့်ဓမ္မလိုစတဲ့နာစလို့ဖြစ်ဒါရုပ်ပိုက်ချနောက်ကြောင်းမျိုးတွေဆိုတဲ့ဒီအပြည့်အစုံအပြည့် ကျန်ကျိုးကြတာအဆက်အသွယ်အများကြီးရတာအကုန်လုံးပြီးတယ်ဆိုတော့နဲ့ဒီကရာတရားကြီးကလက်ဆော့တဲ့ဘောတာကျောင်းကျိုးရဲ့ဆက်တဲ့ပုံအများကြီးနဲ့တရားစီမံအားတဲ့ပုဂ္ဂိုလ်တွေကဒီအကုန်လုံးတော့ဒီလိုရမှာမဟုတ်ဘူး။ပါဠိရှိတဲ့ပုဂ္ဂိုလ်ဆိုတော့ဒီလိုကြရတယ်ပြီးတော့ဒါပေမဲ့ဒီလိုလိုတော့အာမတိကနာကိုကြည့်တာပါပဲ။အဲ ကြောင့်ပြုဆက်တဲ့ဆိုတာလေးသိရတယ်။ဒါခဏမစက်ကြည့်တဲ့ဆိုတာလေးသိရတယ်။ဒီကလာဒီအစ္စမနာတာအပြီးလာပေါ့။ဒီစီမကလာကြည့်ပြီးပေါ်လာဒီပေါ်လာတဲ့ကြောက်တော့ကြည့်ရတာမှန်တယ်အာလည်းမော်ကြီးကြောက်လာမှတ်တယ်ဒီလေးမော်ကြီးကြောက်လာအဲဒါအိစ္ဆာကဝန်ရှားတဲ့ ခြေပြီးပြတ်သွားလို့ရှိရင်ခြေပြီးပြတ်သွားလို့တော့ဒီလိုဆရာသားရဲ့ချမ်းသာလို့ပဲဆွမ်းလာပြတော့မယ်ဆင်းရဲပေါ့ခြေပြီးပြတ်တာပါပဲညံကြတာပေါ့ဆင်းရဲရတယ်ပြီးတော့လက်ရှိတဲ့ပုဂ္ဂိုလ်သားတော်လည်းမဟုတ်အတ္တလို့ဆွမ်းလာကြတယ်ရှိတရားမရှိမှတဲ့ပုဂ္ဂိုလ်တွေကများကြီးရတဲ့အောင်းရဲ့ငါလည်းငါမြင်တာလည်းငါခုမြင်တာလည်းငါငါကြားတာလည်းငါပူကြားတာလည်းငါစသည် အတ္တကောင်နဲ့ဆွဲလာတယ်မဟာရဇမောပေါ်ပေါ်ပြီးကြောက်တယ်ဒီလာရဲ့ပေါ်ပြီးကြားတယ်ပေါ်ပြီးဒီဒီလာရဲ့ပေါ်လို့စီးစီးစီးဒီလာရဲ့ပေါ်လို့ဖန်တယ်ပေါ်ပြီးကြောက်တယ်အဲဒီသမာဓိအကောင်းနဲ့ဆိုတော့တဲ့မနိုင်ပြရတယ်အရေးကြီးတယ်အဲဒါပြီးအောင်လို့သူကအားဖြင့်စဉ်းစားရမှဖြစ်ဘူးမှန်တယ်ဘုရားတော်ရဲ့ ဒါမှဝေရအာကောင်းတော့သမတိရှိပြီးသမာဓိဖြစ်တဲ့အခါမှာသမာဓိအာကောင်းတော့အသိဉာဏ်ဖြစ်လာတယ်သမာဓိကြောရတော့သာဘာနာတိသမာဓိကြောသမာဓိအားရှိသောပုဂ္ဂိုလ်သိရှိသောပုဂ္ဂိုလ်သထာဝရအတိုင်းမှာတော့သာနာတိမှန်နိုင်ပြီလားသမာဓိ နာယုပ္ပစာရဲ့တောင်းယူပညာနာယုရှိတဲ့အိဒါနာယုရှိတဲ့ဒီသာဝါသာသာဘုရားညာမြင့်ရဲ့အတူအပါတော့မာရိဒီမာနနာဘာကတော့စိတ်ကြည်တဲ့ဒီဆက်ရတာကငါဘာဆိုကြဒီမှုရရှိလာပါသူကသူကတော့တော့မဟုတ်ပါဘူးအဲမှန်မှန်ကြီးရဲ့ပတ်သက်ပြီးတော့ သူစမ်းရရင်မို့သူသူညဉ့်ရတဲ့လည်းပါဝင်ဖြစ်လို့ဒီမှာလည်းပါဘာလဲမာရီညမဲ့ရတဲ့ပါအားလုံးသမာဓိလို့လည်းသုံးပါးညမဲ့တဲ့သမာဓိ၅ပါးဒီမှာလည်းရှိမှလည်း၅ပါးပဲရှိတယ်။ဒါကြီးရှိပါဖြစ်เสียပဲဆိုလို့လည်း ကျမ်းစာရဲ့သင်ကြားရတဲ့ဆိုရင်သမာဝတ္တမယောနာသမာဓိဆိုတာဒီလားမယ်ဆိုတော့သူကသူကတော့ဖြစ်တဲ့အခါမှာသိချင်းဖြစ်တဲ့ဆိုသုမရဲ့အခါဖြစ်တဲ့ဆိုတာကသိစေလာနေစေတယ်။အဲဒီမဲ့မဂ္ဂဖြစ်တဲ့ကာလမှာဒီဣရမဂ္ဂရဲ့ပါရဆိုသုမတဲ့ခါလည်း ဒါရေးပါနဲ့ဆိုမယ်လို့ဆိုကြတော့ကောင်းတာလားမယ်လို့ဆက်နိုင်အောင်ဆိုတော့ဆိုရင်ပြည်တော်ပြည်တော်ပြည်တော်ပါပဲသမာဓိတပါမိစ္ဆာတပါလားတို့ညောင်းဒီမှာနေတဲ့အစားအဝဲမှကြာနေမှုပြင်းနေတာသမဝါစာအဝဲမှကိုလို့ဆိုမှုလည်းပြင်းနေတာ ဒီဝတ်ဝဲမောက်ဒီဝိုင်းတန်ဒီဘုံတော်လေးဒီဝတ်ဆောင်ရခြင်းလေဒီတော့ကိုယ်ဘောလို့ရှိရင်မလို့စေပါဘူး။ဘာလဲမလဲမလို့စေပါဘူး။ဘောမလို့စေပါရဇာပြုလို့လည်းခါမှာဥပဒနာမဲ့လို့ပြုလို့တော့အရိယာမဂ်ကြီးရတာအရိယာမဂ်ကြီးပေါ်များပေါ်ပြီးကြပါလား ဒါမှမဟုတ်အရိယာမေတ္တာစတရားတွေဖြစ်တာပေါ့ဒီဘက်ကမေတ္တာပြည့်စုံအရိယာမေတ္တာဖြစ်တယ်ဒီဘက်ကမေတ္တာမြတ်စွာဘုရားခါကြတဲ့အရိယာမေတ္တာရှိပေါ်အစီအစဉ်သောတာပန်ဒီမဲ့ဆိုတာပါဒီမဲ့ဆက်လက်ရှိပါကြအဲဒီဘောဓာကျောင်းအထွတ် မြတ်စွာဘုရားပြိမာခန္ဓာလေးမှာသုဘရာဟုတ်ပါသုဘရာသုဘရာသုဘရာသုဘရာသုဘရာသုဘရာဆိုတဲ့ဒီကသာမန်ဘာဝဘာသာရေးရှိတာမဟုတ်ဘူး ဆိုလာလေးရဲ့သူ့ဘောနေစီပါတီယာနေစီပါတီယာမရှိရမှာဆိုလို့ရှိရင်ဒီနေ့ကနေဘုရားပါတီမကိုရိုင်းမကိုနိုင်ဘုရားမကိုရှိဘူးအဲဒီမဲ့မကိုနိုင်ဒီလိုပုဂ္ဂိုလ်မရှိနိုင်ဟုတ်လား ဉာဏ်သာနာဒီမဲ့ဆိုရင်အဲ့ဒါမဖြစ်နိုင်တာပါပဲဒီလိုလည်းဆိုရင်တော့သိတဲ့ဘောလိုလည်းနည်းပါးပါးကြောရတာကြောရတာပေါ့ဘုရားဘာသာတော်ရုပ်မှာဘုရားဘာသာတော်ရုပ်မှာလည်းတရားအားလုံးမှာတရားလုံးပဲလူသိရမို့ဒီဘက်ကအားလုံးမှာဒါဒီကြီးရဒါတော့ဆယ်စီပါတယ်ပါတယ်ပါတယ်လို့ပြောတယ်ပွားများ ဘာသာပဲလို့ပွားများပါဘာသာပဲလို့ရှင်းတော့အရိယာပဲလို့ရှင်းတယ်ကိုယ်ကဘာသာပါဒီမက်ဆာလို့ဘာသာဒီမက်ဆာရဲ့အဲမှာသမာဓိသမာဓိနာပါဘာဝသမာဓိနာသမာဓိဝသမာဝယဝသမာဓိသမာဓိကိုနည်းစေပါလားအဲဒီမှာတော့သမာဝယမကလည်း ဆိုတော့သူအထုတ်နေတာမဟုတ်ပါဘူး။ဟောအထုတ်တဲ့အတိုင်းပဲအထုတ်မှုဖြစ်လာစေနာအထုတ်လာတဲ့အတိုင်းပဲ။မာယာလည်းဒီမှာနိဗ္ဗာန်ကိုအပြုပြီးမှရတယ်။သမာဓိရဲ့နိဗ္ဗာန်အပြုပြီးတော့သမာဓိရဲ့သမာဓိရဲ့နိဗ္ဗာန်ကိုမာနရှိတဲ့သမာဓိရဲ့မလင်္ကာပါတဲ့နိဗ္ဗာန်ဘုရားကြီးကိုအာသုဘိယဆိုလိုပါတယ် आश्रय लेके हमारी से हमारा हमारा आजवा जाएगा मीठा वाला हमसे हमारा मीठा आजवा लेकिन अभी तुम्हारे हमारा पावर अच्छी तरह से हुआ द्वारा हमारे द्वारा चाहिए होगा मसीह का किसी ने ध्यान हमारे उसी का जो है किसी को नहीं यहाँ को नहीं सारे ဆိုတယ်ဒီလိုတော့နောက်သာမဝင်လိုက်နောက်လည်းဖြစ်ပါတယ်အဲဒီမဂ္ဂင်7ပါးရှိအောင်အားထုတ်မှုမရှိဘူးဟောတာကသာသနာ့ဉာဏ်ဖြစ်နိုင်ဘူးမဂ္ဂင်7ပါးရှိမှဖြစ်နိုင်တာမကောင်းပါဘူးဒီကြည့်ပါမဂ္ဂင်7ပါးဖြစ်တာလည်း ဝိပဿနာရှုမှပဲရှိတာဥပဒနာမရှိဘူးဝိပဿနာကလည်းတရားလုံးတော့အထုရတဲ့ပါရဏာစေလူနာတွေအပြည့်အစုံအမှန်တည်းပြောရှုအဖြစ်လို့ရှင်းနေစေဘူးဒီမှာအထုနေကြတာအဲ့ဒီရှုနေအထုနေရတာပဲဒီကစဉ်းစားကြည့်ဝန်တာကြတာတော့မယ်လို့အဲ့ဒါကျေရတာအလုံးတို့အချမ်းနေတော့ဒီအထုနေရတာပဲ ဒီဝါဒဉာဏ်ကောင်းပါလေဘောဇာသိတဲ့နဲ့သေသာသိတဲ့ဆိုလို့ရှိရင်ဒီဝါဒသမာဓိအဲဒီဝါဒမဲ့ဒီအားကောင်းတဲ့ဘာသာရဲ့ဝိညာဉ်မဲ့ဒီဟောဆိုသောတာပါတိမဲ့ဒီရှိရမှာပဲအဲရောက်မှာရောက်အောင်လုပ်လို့ရတယ်ရှင်ရတော့အနုမြင်ပါ ဒါအလုပ်တွေဒါပါရရနဲ့ပတ်သက်ပြီးတော့ဆုံးဖြတ်မှလည်းရှိပါဘူးဒီလိုလည်းရှိပါဘူးအဲဒီဆိုရှိတော့တဲ့တော့အလုပ်တွေယူကြည့်ပါရှိစိတ်နောက်စိတ်စိတ်အလုပ်စိတ်တွေကိုပြန်ရှိမှလည်းဝေးပြီးတော့တက်ပြီးတော့ယူကြည့်ပါအလုပ်စိတ်ကြီးရင်လည်းအဲဒီကိုရှုရတာ ရှိတဲ့ဘာသာရှိတော့ဒီလိုအလုပ်ကြီးကအဲ့ဒါအခုရောဒီအလေးကိုကိုကြီးနေရာရှိမှာပေါ့ဗျာရောဒီအောင်မှုကိုလည်းပဲဘုရားဒီဘုရားနဲ့ကိစ္စတွေဆောင်ရွက်ပြီးတော့အားရတဲ့အချိန်ညာရညာရှိနေလို့လည်းဒီလိုပါလေဆိုတော့ဒီလိုရှိနေမှာပေါ့ ရှိရာအိမ်ကလည်းဒီလိုပဲဒီဘက်ကလည်းဒီနာပြီးတော့ပြီးတော့မြင်ရပြီးတော့နေရောမြင်ရတော့ဒီပါနေနေဒီလိုလေအဲဒီတော့လက်စပါးရရဒီလိုကြည့်တော့ရှိမှအထက်ကျတဲ့အားဖြင့်ဒီလိုဆက်တော့မြင်ရပညာလေးတော့မမြင်ရတော့ဆက်ရနေကြပါလိမ့် 1334ခုနှစ်ဝါကောင်လာပြီနှစ်သာသနာမလဝိဒိုရဏီတိန်တော်ကြီးအတွင်၌ဟောကြားအပ်သောဩဝါဒတရားတော်ယခုနာကြားရမယ့်ဩဝါဒတရားတော်ဟာဝါကောင်လာကွယ်နေ့မှာ သာသနာမလဝီတို့ဝီတို့ရဏီတိန်တော်ကြီးအတွင်မှာဟောကြားတော်မူတဲ့ဩဝါဒတရားပါပဲဒီလိုမျိုးဆောက်ချက်လို့လည်းဆေးရတယ်ဗျာဒီဆောက်ချက်ကအမှန်ကြီးကောင်းတော့ကျွန်တော်တို့ကတနေ့ဆေး၄၅ရှိမျိုးသားပါလားတနေ့ကိုဆေး၄၅ရှိမျိုးသားပါဟုတ်ပါဘူးညမှာ လူတွေမကောင်းတယ်ရဲ့လူတွေစီပါလာတယ်ကောင်းတော့ဒီမှာဒီမှာတော့ရှင်အဖြစ်ဒီပြေစာနေတယ်တာယာအဲ့ဒါအမှန်ပဲဒီမှာဒီဆေးထားတဲ့ရင်းအောင်တရားအားထုတ်တရားပြည့်စုံတော့စိတ်လည်းကောင်းပါတရားမပြည့်လို့စိတ်ကလည်းမကောင်းဘူးကိုကြိုးရင်းနဲ့ဒီများတွေကို မတော်မသင့်နေလျှောက်ပြီးကြားလိုက်ရှိဘူးလေပြောဆိုလိုက်တော့ဟန်ကြတာလေဒီလိုရှိကိုကတရားတွေအဆင်ပြေနေလို့ရှိရင်များတွေအပြစ်ရှိပဲမလို့များတွေကိုမပြောပါဘူးများတွေမပြောဘူးဆိုရတယ်သူတို့ပြည့်တဲ့သူပဲဆိုပြီးတော့နှလုံးသွင်းတာများတွေဒုက္ခရောက်အောင်ပြောစိတ်ကလေးကောင်းဒီလိုကြတဲ့ကျင့်တော်များကျင့်တော်များကြပါလို့ မတော်မသင့်တဲ့မှုတွေလည်းကျင့်ရှင်းပြီးတော့တရားကိုယူပြီးအာထုလူလူဆိုတာအာထုခါလို့လူကြီးတရားမပြည့်စုံနေတဲ့ပုဂ္ဂိုလ်ရဲ့ကျိုးသားပြီးအာထုကြမပြည့်စုံနေလို့ဆိုရင်ပြည့်စုံပြီးတော့ပြည့်စုံပြီးလို့အာရနေတဲ့ပုဂ္ဂိုလ်ရဲ့တိုးတက်နေတိုးတက်အောင်ဒါလည်းအာတော့အာထုရတာပေါ့အဲဒီမှာအာထုဝိနည်းသိက္ခာဘုရားလည်းမပြည့်စုံရပြည့်အောင်ဒါလည်းလေးလာထားတာကောင်းတယ် ကျောင်းရှိတဲ့ခါကလည်းဒီကဒီကပြောရအောင်ဒီကိခါအောင်အကြည့်ကင်းအောင်လို့ကျင့်ပြီးတော့ကြားဒီကအထူးတဲ့ဒီလိုအဲဒါအဆုံးလို့ရှိရင်ကိုယ်တော်ရဲ့ဒီစီများကိုယ်နဲ့ဆက်သက်တဲ့ပုဂ္ဂိုလ်တွေအကျိုးများလာကြပါဒီရည်ကြီးစအထူးတဲ့ထမှန်ကြတဲ့တိုက်တွန်းမှာလက်ရှိမှာပုဂ္ဂိုလ်တွေလည်းဒီနည်းဟဲ့ သမာဓိဖြစ်အောင်ညာပြသမာဓိဖြစ်မှနာဆိုသမာဓိဖြစ်မှညာမသိဘူးမပြတ်ရှုနေမှသိရင်ဘာမှမစဉ်းစားလို့ဖြစ်မှုပဲနဲ့အချက်တိုင်းချက်တိုင်းမပြတ်ရှုနေအကျမ်းမဲ့ရှုနေလို့ချင်းသမာဓိဖြစ်လို့သမာဓိဖြစ်ရင်ညာလည်းသူရှားကြည့်တဲ့ညာလည်းဖြစ်လို့အမှန်ကောင်းတယ်အဲ့ဒါသင်ပြီးရရပါ အဲသူ့ပြောကြခုနကသိကြပြီးသိရမယ်။ဆရာဆိုရင်ခေါင်းလေးရှိတယ်ဆိုတော့သူစဉ်းကြည့်ရတယ်ဗျာ။ဒီမှာပြန်ပြန်ကြည့်ရအောင်။ဒီမှာအခုပြောကြတာရှိဒီတရားဟောမြေတရားဟောဆရာကမြေတရားဒီကဘီဒီအကုန်ဆက်ရအောင် ဝိပဿနာတရားဒီအရုံးကိုဘုံတော့ဒီစာရအခုကြောင့်လည်းဒီအရေးကြီးတယ်ဒီကဒီအတရားကိုကိုယ်ကိုယ်ကိုယ်ဒီအရေးကြီးဒီအရေးကြီးအာရိကဟာကမြတ်ဒီအထောက်အကူတွေလည်း ဟွာခြင်းနဲ့မပြည့်စုံနေတာပြည့်စုံအထုအလူကြီးကညာနေနဲ့ကြံနေတဲ့နေ့ရတော်များညာလာစံဒီနေ့ကျချေညာစီပြည့်စုံတော့လို့ရှိနေနေလာတယ်ပါရမှာမပြည့်စုံတဲ့ပုဂ္ဂိုလ်တွေကလည်းဆက်ပြီးတော့အထုအောင်မှာဒီကြီးက ဒီဘာတွင်လုံးအထွားရဆိုတာအမှန်စင်ပြေတာဒါတွင်ဒီဘာတွင်မှာအစရရရဘာရမရီဒီကတနာရဲ့မနာပြည့်စုံဒါရီမြည်ပြီးရတရားထုံးနဲ့မဘူးနော်ဒီနေ့မနေ့ကဒီလားထောက်တည်တဲ့ပုဂ္ဂိုလ်တွေကို ဟာရမမြေသားမြေသမီးဒါရီငါရတဲ့ဘုရားဂုဏ်တော်ရဲ့ဘုရားဆရဏတမနာဂုဏ်တော်အကြောင်းဟောသူရင်ကားရဟောလာအရဟံဂုဏ်လည်းဟောခဲ့ပါဘူး။သမန္တမုဒ္ဒဂုဏ်လည်းဟောခဲ့ဥစ္စရဏတမနာလည်းဒီနေ့ကအတော်အသင်းနဲ့ဟောပြီးသားပါဘုရားနဲ့ဒီဒီကနေ့ တန်တန်ချဲစက်ကဟိုဆက်ကပြတ်သွားတယ်ဒါနဲ့မပြီးသေးဘူးဒါနဲ့လည်းထားပြီးတော့ဟောရဝိဇာသရဏတံပါဏဝိဇာ၃ပါးဝိဇာ၈ပါးသရဏ၅ပါးနဲ့ပြည်စုံတော်မူသောမြတ်စွာဘုရားဒါကမြတ်စွာဘုရားကမဟုတ်ဘူးဘုရားတိသာဝကရဲ့ ပြည့်စုံတဲ့နေရာဟာပြည့်စုံအောင်နော်ပြည့်စုံအောင်ပြည့်စုံအောင်အားထုတ်ကြအရေးကြီးတယ်အဲ့ဒါအရေးကြီးတော့တရားဆိုတဲ့ပုဂ္ဂိုလ်လည်းကျိုးဆိုအားထုတ်ပဲတိုက်တွန်းပြီးတော့ဟောရတယ်တရားလည်းပဲမိမိကအားထုတ်ဆိုတဲ့တရားနဲ့ဆိုဆရာလည်းအထူးအောင်ပြုပြီးတော့ယူပြီးပြုကြဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးသနာ၅ပါးနဲ့ပြည်စုံပြီး ရတော်ရဲ့ဘုရားရှိခိုးထဲမှာဘုရားကုံတော်ရဲ့ဘုရားရှိခိုးဆင်းထဲမှာတော့ပြည့်စုံထည့်ထားပါတယ်။ဘုရား၃ပါးရဲ့ဘုရုပ်ဘုရား၈ပါးရဲ့ဘုရုပ်သဒ္ဒနာ၅ပါးဒုက္ခတွေရဲ့အကျဉ်းချုပ်ပြည့်စုံထည့်ပြီးခြေလေးပဲပေါ်ပြထားတာရှိရ၃ပါးဝိဇာဘုဒ္ဓအာနိယဓမ္မဝိမာဣတိစေကုဣယဝိဇာရှင်မျိုး ဒီပြောကြံတင်ပြီးမောဇာသရာတိဟိဥဒဘောဘာဝဇဝိရိယပညာသာယူဝဇာလေးခုအားဖြင့်25ပါးသောသရဏရဟိလုံးဝဥဒ္ဒံပြည့်စုံတော်မူသောကြောင့်ဝိဇ္ဇာသရဏဓမ္မနာဝိဇ္ဇာမိနာမဖြင့်ဒါပဲသင်ကြားတော်မူရစီဒီလိုမျိုးကမ္မနာဝိဇ္ဇာမိနာမဖြင့်သင်ကြားတော်မူတဲ့မြတ်စွာဘုရားပဲ အဲဝိဇ္ဇာ၃ပါးဆိုတာကတော့ဒီကမြင်ရတဲ့ဥစ္စာတွေပါအပုဝေနိဝါဒဝိညာဉ်ဒေဝစေကုဝိညာဉ်အာတုခယဉာဏ်ပုဝေနိဝါဒဆိုတာရှိဝဟောင်းနေပြန်ပြီးတော့ဒီကအဲ့တော့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ရဲ့မပြည့်စုံဘူးဒီဆိုရဟနာဖြစ်နေတယ်လို့ဝိနိဝါဒဝိညာဉ်မရတာလည်းရှိတာပါဝိနိဝါဒသာသာနေဝိညာဉ်ရတဲ့ပုဂ္ဂိုလ်ရဲ့ဝိနိဝါဒ မက်ဖို့မရောက်သေးတော့မှသာသနာ့ဘတော်ဥဝိနိဝါဒရှိတယ်လို့ဆိုရှိတယ်။ဒါကျင်းကြီးပဲ။မြတ်စွာဘုရားမှာတော့ဈေးဘောဟောင်းတွေအကုန်လုံးပြန်ပြီးတော့ပြင်နေနိုင်ပြင်နေတယ်။အဲဒါဘုရားဖြစ်ခင်ကလည်းပြီးတော့ဘုရားပြင်နေညာညာဝိယညာဝိယလည်းဘုဝိနိဝါဒပြင်နေဆင်းရင်းလာတယ်။ပြထားပါလား။ ဒေဝစကုပညာဆိုတော့နာမျက်စိများလိုပဲလောကကိုမြင်နိုင်ပြီးနေတဲ့ညာနဲ့တော့အသိဉာဏ်ပါပဲနာမျက်စိဆိုတာကတော့တော်ရုံမြင်တာပါမြတ်စွာဘုရားမြင်တာကတော့မြင်တာမြင်နေနိုင်တော့ကိုရှိပါဘူးလောကကြီးဒီဆက်ကြလာရောဟိုခြားပြကြလာရောဒါတွေအကုန်လုံးမြင်နေတာပါပဲအဲဒီပညာ ဆိုဆိုလည်းပဲတရားရည်များရည်နဲ့ဝိညာဉ်ရတဲ့ပုဂ္ဂိုလ်လည်းရှိရရှိပါဒါနည်းနည်းပါးပါးပဲသူမြင်ပါတယ်မြတ်စွာဘုရားပါဘုရားလောင်းတော်ဘုရားတွေကဘုရားဖြစ်ဘုရားပြည့်ရောက်ခါနေသကောင်ရန်ချီမှာဒီပါစေကိုဘုရင်ရတယ်ဒီပါစေကိုညလောကကြီးလျှောက်ပြီးအကြည့်အတ္တဝါရီမျိုးမျိုးကိုမြင်ရတယ် အကုသိုလ်ကံနဲ့ပဲလေးပါးကြောက်ပြီးဒုက္ခရောက်နေမှုကုသိုလ်ကံနဲ့လူဝနာမှာရောက်ပြီးတော့ဒီဥဒနာရင်ပြင်းစတဲ့ဆင်းရဲတွေနဲ့တွေ့နေပုံလေးအမျိုးမျိုးကိုအဲ့ဒါလေးကိုတော့ဒီပါသက်ပြီးပြင်းနေမြင်ရအာဒုက္ခဉာဏ်ဆိုတာကတော့အာဘောကိလေသာတွေပုံစံတတ်တဲ့ဉာဏ်သာတော့အာဟာဒိဉာဏ်မှာပဲ သောတာပတိမညာကလည်းသို့တော့ပုံစံနိုင်ပါတယ်သရာအိမကလည်းခပ်ပြပုံစံနဲ့အနာအိမကတော့များများပဲပုံစံနိုင်ပါတယ်ဘာတိမကြတော့ဒီကိစ္စတွေအကုန်လုံးကိုပုံစံနိုင်တော့မြတ်စွာဘုရားဤတတိတာကဖြစ်တဲ့ပုဂ္ဂိုလ်တွေလည်းယဟနာဖြစ်သွားရင်ဒါပြည့်စုံတာပါပဲအဘယ်ဖြစ်သာဓုမညာရောရာဓုပညာနဲ့ရောက်လာတဲ့ကိလေသာတွေအကုန်လုံးကျင်းသွားတယ် မြတ်စွာဘုရားမှာတော့အဲဒီကုသိုလ်လာခြင်းနေ့ညမနေ့မလင်းနေမနေ့မလင်းဆိုဒီနေ့ခါတော့တရားနည်းခေါ်ဒီနေ့မနေ့မလင်းနေအာဒမညာကိုရောက်တော့ရောက်အောင်လည်းဘယ်လိုအထောက်အကူလဲဘာရဏခန္ဓာဆိုတဲ့ယုံနာရဲ့အဖြစ်အပျက်ကိုရှုရဥပဒနာညာမှာပဲဥပဒနာနဲ့ရှုဥပဒနာနဲ့ပြည်စုံတော့ မလေးပါကိုလေးပါလို့ဆင်းနေရောက်ပြီးဘုရားဖြစ်တယ်အခုတရားထွက်တဲ့ပုဂ္ဂိုလ်တွေလည်းပဲအဲဒီဘာဘောကိလေသာကုံစင်နိုင်တဲ့အရိယမဉ္ဇဉ်တွေရောက်အောင်အထုနေရတာပဲဘာသာတရားမြောက်သေးတယ်မှနာဂာမိမဲ့ပြောလို့ရှိရင်ဒီဓာရီတော်များများကုံတော့တာနာဂာမဖြစ်သေးရင်လည်းသရဂါလို့ဆိုရင်တော့ကုံပါသရဂါမဖြစ်သေးတော့သောတာပန်လို့ဆိုရင်တော့ ။ဒီလေးပါးကြောင့်လည်းကိလေသာကြောင့်ကျင်းသွားတယ်အဲဒီကြောင့်အောက်ထစ်ဆုံးအဲဒီကြောင့်အာထုရ။အဲဒီတော့မရောက်နိုင်တဲ့ပုဂ္ဂိုလ်တွေရှိရရှိရရှိနေတယ်လို့အဲဒီပုဂ္ဂိုလ်လည်းဝိပဿနာဉာဏ်နဲ့ပြည့်စုံနေတဲ့ပြည့်စုံအာထုရ။အဲဝိဇ္ဇာ၃ပါး၃ပါးဝိဇ္ဇာပုရိအာပုဗ္ဗဝိနိပါဒဉာဏ်ဒီကဒီပါစကုဉာဏ်အာအာရောခေယဉာဏ် အဲဒီကသုံးပါးနဲ့ဆက်ပြီးဦးဇင်းနဲ့သုံးပါးဝိဇ္ဇာပုရိယတရားဓမ္မဝိမာယီစေပုရိယဝိဇ္ဇာရှင်မျိုးပြီးပြည့်ပြန်တယ်ဝိဇ္ဇာသုံးပါးကမဝိဇ္ဇာ7ပါးလုံးနဲ့ပြည့်စုံတယ်ဝိဇ္ဇာ7ပါးဆိုတာနောက်ထပ်5ပါးနဲ့ခုပေါ်ပြတဲ့ဝိဇ္ဇာသုံးပါးနဲ့ပေါင်းလိုက်7ပါးလာပါပဲအဲဒါရပါပြန်ဆိုလို့ရှိရင် မဝိဇာပုရိအာနိသမဝိဇာပုရိယတရားထိုမဝိမာဣတိတရားထိုမဝိရေမရေဣရေဒီရေစေဒီတရားငါ့ကိုတိုးလာတာပုဒီအာတော့ခဏအတိုင်းမှာပုရိယာခြားခြားတဲ့စစ်ပါဖြစ်တယ်အဲဒီစစ်ပါတော့ဉာဏ်ဓုတွေနဲ့လက်စွာပြရပြည်စုံတော်မူ၏ မြတ်စွာဘုရားတော်ကိုမြတ်စွာဘုရားဒီတာဝကတွေလည်းပြည့်စုံနေတဲ့ပြည့်စုံအားထုတ်ရတာပါပဲ။ဘုရားတော်တွေကသင်္သာရိပုတ္တရာစသည်တွေဟာဆိုတော့ပြည့်စုံပါလေဆိုတော့ဆရာတော်တော်ပြည့်စုံတာသူတို့လည်းပြည့်စုံပါလေ။ဒီရင်ပုဂ္ဂိုလ်တွေအများကြီးပါပဲ။အဲဝိမဝိဓိစေပုရိယဝိဝိကဝိပဿနာဉာဏ်ပါလေ။သူတရားတွေနေရာတွေဝိပဿနာဉာဏ်တွေအဲဒါပြည့်စုံအားထုတ်နေ။ဒါကလည်း ဒုနာကိုပိုင်းခြားပြရမယ်အကြောင်းကျိုးပိုင်းခြားပြရမယ်ခန္ဓာမစဲဖြစ်ပြနေတာပြရမယ်ခန္ဓာမစဲဖြစ်ပြနေတာပြီးပြီးတော့အိစ္ဆဒုက္ခအနာတ္တဆိုကိုယ်ဝိညာဉ်နဲ့ရှင်းပြပြရအဲဒါပြရလို့ဒီအားထုတ်နေရတာအရေးကြီးတယ်အဲဒါမပြီးလို့ရှိရင်ရောက်ကုန်ကြရလို့ပြီးပါအရေးကြီးတယ်ဒီအားထုတ်တဲ့ပုဂ္ဂိုလ်တွေသမာဓိညာအသင်တည်းပြည့်စုံလို့ရှိရင်ဒီလိုများတော့ပြရမှာပါပဲ။ အရိယာမညာပေါ်မရောက်သေးလို့ဝိပဿနာဉာဏ်ဖြစ်တာများတယ်ဖြစ်ရမှာအဲဖြစ်အောင်အားထုတ်ရတာဝိပဿနာဉာဏ်အိစ္ဆာနုပါဒနာဉာဏ်ဒုက္ခနုပါဒနာဉာဏ်မနနုပါဒနာဉာဏ်အဲဒါကဓမ္မဒါဝိဇ္ဇာဒါကဒီကအဲ့ဒီဝိဒဏ်ဒီမအမမနောမြေကြီးနဲ့မနောမြေကြီးဆိုတာကတော့မိမိကိုယ်ကိုမိဖို့နဲ့လာကြည့် ဖန်ဆင်းတာမိနေအလားတူရုပ်ကိုဖန်ဆင်းတာဒါကလည်းမြတ်စွာဘုရားမှာဖန်ဆင်းတဲ့အခါဖန်ဆင်းတာလည်းအများအားမဟုတ်ပါဘူးအခါပြန်ကြတော့ဖန်ဆင်းရတယ်ရှိတော့အဲကိုယ်နဲ့အလားတူဖြစ်တဲ့ပုဂ္ဂိုလ်တူအနေနဲ့ဖန်ဆင်းပြီးတော့ဒါအဲအဲ့ဒါဘယ်နည်းမျိုးပါလဲ ဒီကအေဒီဝိဒညာအေဒီဝိဒညာဆိုတာကတော့ဘာမဆိုတဲ့ခါလည်းလုံးဝဖန်ဆင်းနေတာဒီလည်းအေဒီဝိဒကလည်းဒီလိုဖန်ဆင်းတာပါ။ဘောရောမီကတော့ပုဂ္ဂိုလ်နဲ့လာလို့ဖန်ဆင်းတာ။ဟောကတရားတော့ပုဂ္ဂိုလ်နဲ့လာလို့လည်းမဟုတ်ဘူး။ဘာမဆိုဖန်ဆင်းနေကြတဲ့အေဒီဝိဒညာ။ဒါကတော့ဝိပဿနာညာသက်သက်နေတာပဲဖြစ်ပြီးတော့သမထဇာနေရရပြီးတော့ဇာကနေဘိညာဉ် ညလာမှရသမျှပြည့်စုံတာတော့ဒီပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတော့မလိုပါဘူးအဲပုဂ္ဂိုလ်သူတွေမှာတော့ဒါရရကောင်းလာပါဒါရရကပုဂ္ဂိုလ်တော့ကောင်းပါသာမန်ဟောတာပါဗရာနာကယဟနာသာမန်ဖြစ်တဲ့ပုဂ္ဂိုလ်တွေကဒါလည်းမရပါဘူး။အရလည်းယဟနာကလည်းဖြစ်တာပါ။ဒီမှာဥတိစေစေစွာလဲဒီတော့ပရိယညာဒီဝါစကုလိုပဲဒီပါလား သူတော်စိတ်တွေကိုကြည့်တယ်သူတော်စိတ်တွေအဲဒါတော့ဘုရင်မှာပဲလို့အာဥပါဒနာတက်တဲ့ဖြစ်တော်မူမြေတော်ဝိရေမရေဥရေအဲဒီလိုဒီကဘိဗ္ဗသောတာအဲဒီကသောတာကသူကပြောတဲ့အပန်းတွေဒါတွေကြားစေရစေတော်ကြီးရဲ့ဝါစိတ်တွေကိုလည်းသိရအဲဒီက၅ခု ဒီတော့ဒီပုဒိအာပုရိအာဆိုဆက်ပမာတဲ့ဝိနိဝါဒညာဒီကစေစဉ်ညာဣတိဝိရအာရောခိယညာအဲဒီကသုံးပါးကခုနပြောခဲ့ပြီးသားပါအဲဒါဆက်ထည့်လိုက်ရင်၅ပါးနဲ့သုံးပါးနဲ့ပေါင်းလို့၈ပါးပေါ့ဝိဇာသုံးပါးဝိဇာ၈ပါးဝိဇာ၈ပါးနဲ့ပြည်နာမူကြီးတဲ့မြတ်စွာဘုရားမြတ်စွာဘုရားမဟုတ်တဲ့ပုဂ္ဂိုလ်တွေကဘုရားကြီးတွေကလည်းဒါရီပြည်နေတယ်လို့ပြည်နာပဲဆရာတော်တော်ကြီးတယ် ချုပ်ပုဂ္ဂိုလ်တွေတော့လည်းဒီနေရာတွေနေတော့မယ်ကုသကရဉာဏ်ပြည့်စုံတယ်ပြီးတော့ဒီလေတာကြီးနေနေတဲ့အဘောဖျားနဲ့ပြည့်စုံတယ်အဘောဖျားနဲ့ပြည့်စုံတဲ့သတ္တပတိမဲ့ညာနဲ့ပါလေဘောဓရာပြည့်စုံတယ်အခုတရားထုတ်နေရတာအဲ့ဒါပြည့်စုံလို့အထောက်အလာပဲဒီလိုကြီးအထောက်အလာအရေးကြီးပါဒီလိုအထောက်အလာကလည်းလွယ်တာမဟုတ်ဘူးဒီနာကောင်းလို့ကိုယ်ညာလေးကိုအထောက်အလာဆိုရင်လည်းအစဉ်လေးညီမသေးတာမလွယ်ဘူး အဲဒီဒီကနာဒနာမှာတော့ဘာမဆိုရင်လည်းမရောအားထုတ်နာဆင်ပြေပါရဲ့ဘိဇာရှင်မြေပြီးပြောလာတဲ့ပြီးအိမ်ဘောဇာကရာတိတိဥစ္စာကဥစ္စာဝိတ္တညာရဏဘောဇာလေးပါခြင်းအောင်35ပါးရှိဆရဏအကျင့်အား35ပါးရှိတယ်ဘိဇာရှင်မြေပြောလာပြီးအိမ်ဘောဇာ ပြီးရဲ့အိမ်ရဲ့ဘွားရဲ့ဇာရဲ့ရိုးတော့ဒီကတော့ဒီလာပါပဲဒါဒီမောက်ခတ်တော်ကဒီလိုရိုးရိုးဒီလာပဲဒီမောက်ခတ်တော်ကဒီလာဒါရီကဝစီကမသိမသိတာတွေအကုန်လုံးပြင်အောင်ပြင်ရဒါကတော့ဘုရားတကြီးဒီတဲ့ပုံကိုယ်တွေဒီလိုကြည့်ရမှာပဲကိုယ်ပြင်တော်မင်းတာတွေမကြည့်ပြရနှုတ်ပြင်တယ်မပြောပြင်တာတွေမပြောပြရဘူးဒါကြည့်ရမှာ ဒါရေးကြောင်းရည်ယူမှုလည်းမတော်မသင့်ဖြစ်တာရှိရင်လည်းအာဘတုငါအီအာဘဒေနာပြောကြတယ်အဲလိုအာဘမသိအောင်နေရင်ကိုကောင်းပါလားအာဘမသိရင်ဒီကပြောကြကြမဖြစ်အာဘသိရင်တော့ပြောမှမပြောရင်အာဘအာဘရှိနေမြန်ကြအဲအာဘဒေနာပြောကြရအောင်ကိုဒီလိုပဲမဖြစ်ခဲ့ဘူးဆိုရင်တော့လည်းငါကောင်းတာပါပဲအဲဒီလိုမျိုးပဲယူပြီးတော့ကိုယ်မူရာတွေနှုတ်မူရာတွေ ဆရာများဒီနည်းသိတာဘုရားသားတွေပါလဲအဲဒီကျင့်တယ်အဲဒါဘုရားကုံရလို့တော့သက်သက်မဟုတ်ပါဘူးဘုရားကုံလည်းဆိုင်ပါတယ်ဒီဘုံတော်ကိုပါပြတဲ့ခါထဲမှာအဲဒီအဲဒီမှာတော့ဘုရားကုံဘုရားကုံနေနဲ့ပြတယ်ဘုရားတိတာဝကတွေလည်းဒီလိုကျင့်ဖို့ရမူလဘာနာမဇ္ဈိမဘာနာကပါဠိစာအုပ်မှာ သေခါတုဆိုတာမှရှိရတယ်စရိဒီရဆနာပါဘုရားဆရဏဆရဏဒိသနာ၅ပါးဆရဏဒိသနာ၅ပါးကိုရှင်သာရိပုတ္တရာအဲရှင်ဆရာနန္ဒာဟောတော့ဆရဏဒိသနာ၅ပါးအဲပါဝကအနေနဲ့ဟောပါတယ် အရိယတာကိုကောဆိုပြီးအရိယတာကပုဂ္ဂိုလ်ပြည့်စုံတယ်ဆိုပြီးခေါ်ထားရှိရပြီးတော့ဒါတွေကဘုရားတဲ့တဲ့တော်မဟုတ်ဘူးမိတို့လည်းပြည့်စုံတဲ့ဥစ္စာတွေပြည့်စုံခြင်းအရေးကြီးပါတယ်ဒီလာပြည့်စုံရမယ်ဒါကတော့သူပြောကြမလို့အောင်ဒီလာဒိခါဘုရားရှင်အိမ်ကအိန္ဒိယပြည်သာဝရအိန္ဒိယသာဝရကလည်းအိန္ဒိယ6ပါးနဲ့ပတ်သက်ပြီးမတော်မနေတာတွေဖြစ်အောင်လို့ဒါလည်းသီလသဘောရှိတာပါဒီလည်းမျိုးပါသူကလည်း အဲမျက်စိအမြင်နဲ့ကြောင်းပြီးပြီးတော့မတော်မများရင်ပြအောင်လားကြားတယ်ကြောင်းပြီးပြီးတော့မတော်မများရင်ပြအောင်တာလို့အိန္ဒိယလာဝရဒီလေး၆ပါးဆောင်ပြီးပြီးတော့ပြန်ဒီအိမ်ဘောကဘောဇင်မတ်တင်နေတာဘောဇင်မတ်တင်နေတာဆိုတာတော့သာသာရေးနဲ့ပတ်သက်ပြီးကြလားအတိုင်းရှိကိုသိခင်ပြီးတော့သိရလောကမှာသာမန်ပုဂ္ဂိုလ်တွေကတော့ စာရေးတော်ရည်ဆိုရင်နာလေးပြက်တာကိုအကောင်းကြီးစားဖို့ရတယ်။ကောင်းနေမဲနဲ့မမဲတင်းနေနဲ့ဘုံဘုံကြီးကြီးနဲ့စားဖို့ရတယ်လို့ဟာအားထုတ်နေ။မြတ်စွာဘုရားရည်တော်ပါရတာအဲဒီလိုမဟုတ်တော်သိနေမယ်ကြည့်လို့စားစားရစားရတယ်။ကောင်းတာတော့မစားဘူးတော့မဟုတ်ပါဘူးစားပါ။ဒါပေမဲ့သင်တော်လို့ကြည့်ပြီးကြတာကိုယ့်ရဲ့ကျမ်းမာမှုတို့ အားရပြည့်မှုတို့အဲဒါပြည့်စုံပြန်လာပြည့်တော့လို့သာဝတ္တခေါ်လို့သင်တော်ကိုကြည့်ပြီးတော့စားအဲဝိမဒီရဆရဏဒီရုပ်ကိုကျေပြရပြီးဘောရပြီးအဲဒီရဒီ ဒီနောကတာဝရဒီလိုမြတ်တာဝရဒီဘောဘောဆိုရင်မတ်တယ်နေတာဟောရင်စားကြအတိုင်းရှိရပြီးရမယ်တချို့တော့အဲဒီတိုင်းရှိပြီးတော့စားကြရင်မြင်တာကလည်းဒီလိုမျိုးဒါဒီနောကဘောဆိုတော့အဲ့ဒါကိုသင်တာကဒီဘောကအရေးကြီးတယ်ဒါရစားတော့ခါကလာအမှန်ကြီးပြည့်စုံနေတယ် တဲ့ဝိပဿနာရှိနေတဲ့ပုဂ္ဂိုလ်ကစားရလာတာစားတာလည်းဝိပဿနာရှိရကြတာကိုဒီမှာပိဋကများကြီးစုပြီးစားတော့တယ်လည်းမရှိနိုင်ဘူးမှာရယ်ဒီလိုမှစားပြီးတော့ခံစားပြနေတာတော့ကိုယ်အရင်နဲ့ကိုစားနေကြတာမှစားတဲ့ပုဂ္ဂိုလ်ကြီးအရှင်းနေလို့ဒီစားတဲ့မှာကလာမှာအဲဒီနေရာမှာဆိုင်ဆိုင်ပြီးတော့ဒဲတွေပါပြုတ်ရင်လို့ဒီလိုပါစေနေအဲ့ဒါကြီးအကုန်လုံးမှားရတယ် ဆောက်ကြရည်ကိုလည်းပါနဲ့ပေါ်ပြီးဒီလိုရှိရင်အဲ့ဒါမှိုက်ကြည့်ရစီကြည့်တာတော့မြင်လာစဉ်းစားရင်စဉ်းစားတာတော့အကုန်မှိုက်တော့ဒီစာဝေတွေကိုလည်းယူလာတဲ့ခါလည်းယူလာတာလေဒီစားခွန်လိုက်ရင်ရှင်ဒီစားလည်းမှိုက်ရဒါနဲ့ထိုးခွန်တာလည်းမှိုက်လက်ပြန်ချတာလည်းမှိုက်အောက်ထိတာလည်းမှိုက်အဲဒီနောက်မှာဝါရုပ်စားဝါရင်ဝါရင်နဲ့မှိုက်ဝါရင်ဝါရင် မှတ်တော့အဲဒီဆိုင်ရရတာပြီးတဲ့သဘောလေးရှိတာပေါ့သမာဓိနဲ့အကောင်းတဲ့ခါကျတော့ရတာလေပြီးတာလေပြီးပြီးကြောက်ပြီးပြီးကြောက်ပဲအိဆာမမြဲရရတာလေပြီးရအသိတယ်မလို့ဘူးလို့ဝိတ္တတွေအများကြီးများတော့အဲတော့အသေးစိတ်တွေလိုက်ပြီးရှုမှတ်နေတယ်ဆိုရင်စောစောလို့ပြီးမှမလို့လည်းအခုတော့ခဏမြန်မြန်ပါပဲချိုးလိုက်မြန်ပါပဲအခုတော့လည်းဆက်နေနေရတာ မှတ်ဖို့အရေးကြီးပါတယ်ဆရာကိုယ်နဲ့မှတ်ကြလို့ဒီအိမ်ဘောဇာဇာကလေးရငွေကြရင်ငွေကြရင်ဆိုတာကလည်းရုပ်ပုဂ္ဂိုလ်တွေမှာအိဟာများတာပဲမျိုးညာတယ်မရှိဘူးတရားအထုတဲ့ပုဂ္ဂိုလ်တွေအထူးပြောကြတယ်တော့တရားအထုတဲ့ပုဂ္ဂိုလ်တွေမှာကိုပဲအကျိုးအိတ်ကို အထူးသဖြင့်ကျွန်တော်ရဲ့အိတ်ခါတွေပေါ်လာလို့ရှိအဲ့ဒီပုံစံတွေအိတ်တဲ့ချိန်မှာများရှိမှတဲ့ချိန်မှာနည်းအဲ့ဒါသိဉာဏ်ကြောက်တမ်းနိုင်လို့ရှိရင်တော့အိတ်တဲ့ချိန်က၄နာရီလောက်ညတကောင်ချိန်တော့၄နာရီလောက်အိတ်ပြင်ပြည်သူနာပဲဒီနေ့ပိုင်းရနေ့တိုင်းရောရရှိမှနေလို့အဲ့ဒါတော့လည်းမသိတော်သေးဘူးဆိုလို့ရှိရင်လည်း 6နာရီလောက်ဆိုရင်လည်းများလာပါပြီ။ဒေဝီပုဂ္ဂိုလ်တွေ7နာရီလောက်ဆိုဣခါ7နာရီတည်းပို့ပြီးတော့လည်းဣခါတွေရှိတယ်အဲဒါကတော့ဒေဝီပုဂ္ဂိုလ်။အဲဒါညဦး7နာရီလောက်ကနေပြီးတော့အေးရတာပေါ့လေဣတခါကလာတယ်။ဓမ္မတော့အေးရဝင်နေရတယ်။ရှင်ရတာပဲ။ဣတခါကလာမှတ်လာတယ်။အဲ့ဒီနေရာကမှတ်နေရမှတ်ရင်တော့သူအိပ်ပြောတော့ နောက်ရကနိုးတဲ့ခါလဲမနေ့နှစ်နာရီလောက်ပဲဆိုရင်တော့ဒီကောင်ကြောက်ပြီးတာပေါ့နှစ်နာရီလောက်ကောင်းရင်လည်းသုံးနာရီလောက်ဒီဒီမှာတော့သုံးနာရီလောက်ကဆောက်ရတောင်းရှိပါတယ်ဒီမှာဒီဟိုနာနေပါလေခောက်ပြီးတော့ဒီပေးတာတွေကသုံးနာရီရမှာပေါ့သုံးနာရီအဲဒီအတိရှိရင်ဘယ်လိုဆိုလဲတော့တော့ပါလား အဲဒါအေးရဲ့ရှင်မများကြပြီးတော့နေတယ်ပဲချုပ်ဖို့ဝင်နေတယ်ပဲရှင်သံသာကြီးအိတ်နေတယ်ရှိတယ်ဒါတော့လည်းအဲ့လိုမတော်ဘူးမိုင်းမိုင်းနဲ့မဲနဲ့မိပဲနဲ့မှန်တယ်လို့ရှင်ကိုကောင်းတာပါတော့ဒါမှမဟုတ်မြုပ်ကိုရကြမှာရင်းနဲ့အဆင်မပြေလို့အေးဥမာပဲဆိုရင်လည်းအေးပြင်းတွေကနည်းနည်းပါးပါးပြရမှာမဟုတ်လားကဘုံလုံးခွင့်ပြုကြတော့မရှိဘူးတော့အဲအချိန်များကြီးအချိန်နည်းနည်း ဒီနိုင်ရှင်နေပါဘူးနိုင်တော့ရေရှင်နေဘူးအဲဘုရားလုံးဘုရားမှာတော့အိတ်တဲ့ရှင်ကနည်းတယ်နိုးတဲ့ရှင်များတယ်ဒါပြောင်းကြည့်ခင်ကလည်းအိတ်တဲ့ရှင်သိမရှိရဘူးနည်းတယ်ဘုရားဖြစ်ပြီးတော့ဒါပြီးနည်းဝင်ရပါတယ်ဘာလို့လဲဆိုတော့သကောင်ရှင်လည်းပဲနတ်တွေကသာလာပြီးတော့မေးလို့တရားဟောနေရတယ်ညှိရှိတာကိုသိရတယ်ဆိုတော့နည်းဝင်ရပါတယ်ဘုရားကလည်း အဲဒီဘုရားသာသနာ့ကိုမြဲသာသနာ့ကိုဘောဇဉ်မတ်မြတ်တာသာဂရိရဲ့အနှိုးချခြင်းအဲနေကြခြင်းမနေကြဘူးတဲ့တရားထုတ်နေတဲ့ပုဂ္ဂိုလ်နေကြခြင်းများပြီးတော့ဒီဘာနာရှိမှနေတဲ့အချိန်လေးအများကြီးရှိရသာဂရိရဲ့သာဂရိရဲ့အကျင့်နဲ့ပြည့်စုံပြီးတော့ဒီမောဇဉ် သရာတိဟိတဘောဥစ္စာဝူရဲ့ပညာရံဆိုရတာခုနပါးသောတရားတွေဒါတော့သင်ကြားပါလေလားသရာတရားပြည့်စုံအောင်သရာတရားကတော့သရာတရားပြည့်စုံလို့ပဲတရားတော်နာတော်မှာဒီပရဏဂုံတရားစပြီးတော့ပြည့်စုံကြတဲ့ကုသိုလ်တွေပြုရခဲ့တဲ့တရားထုတဲ့ကုသိုလ်တွေမှာသရာတရားပို့ပြီးတော့ကောင်းတာပေါ့သရာတရားရှိပုဂ္ဂိုလ်ရောသရာတရားမရှိတဲ့တရားအထုရမယ်သာစိတ်မဝင်စားဘူးအာမထုတ်ဖြစ်အာမထုတ်ပြီးလို့ချင်း မြတ်စွာဘုရားသာသနာ့ထဲမှာလူဖြစ်နေတယ်လို့မြတ်စွာဘုရားရဲ့လူတော်ကြားဖြစ်တဲ့ဝိပဿနာပါရမီကုသိုလ်တရားတွေမဖြစ်ရဘူးလူပုဂ္ဂိုလ်သာမဟုတ်ဘူးတချို့ရဟန်းတွေသာရိကျမ်းကနေတော့သူတတ်နေတာပဲဒါပေမဲ့တရားထုတ်ရစိတ်ဝင်စားတရားအမှုဖြစ်နေလက်ချင်ကိုယ်နဲ့ဗာနေရမကြောက်ဘူးလားဒါအထုတ်ရအရေးကြီးပါတယ် သနာတရားသနာတရားရှိပြီးကအထုသနာတရားရှိအထုရင်တတိဆိုတဲ့မာယာမတတိတွေပဲဖြစ်တယ်သူတို့ကောင်းမှုနဲ့စပ်ပြီးကြတာပြင်းပြင်းပြိဋ္ဌာတွေကိုတတိရတာတတိတရားထုတ်တဲ့အခါအမှားရတာတတိရဒါတတိဟိရိဥဒ္ဒပါဟိရိနဲ့ဥဒ္ဒပါဟိရိကဆက်တယ်ဥဒ္ဒပါကကြောက်တယ်ဆက်ကြောက်ဘာလို့ဆက်တာကြောက်တာတော့အကုသိုလ်တရားတွေတဲ့မတော်မင်းပြပါလေအဲ့ဒါတွေကဆက်ကြောက်ရမယ် တော့မသိနိုင်ရင်ယူပြီးလို့ရှိရင်သိမိမှာကိုစိုးရင်ရှေ့ရဒါမသိမိလို့ရှိရင်ဒါမသိပါအကြောင်းယူပြီးတော့အာဟုဇိယကောင်းကျိုးတွေပေးလို့ရှိရင်ဒုက္ခရောက်မှာကိုအဲကြောက်ရတယ်။အဲဆိုဘုရားမှာတော့ဘုရားမရှိဘူးကတော့အဲဒါဒီတိုင်းရှိရမှာဘုရားဖြစ်ပြီးတဲ့အခါကလာတော့ဒါရီကလည်းကြောက်ကြတာမရှိပါဘူးလို့ဆိုတော့ဒါမှမဟုတ်ရင်ပြုလို့ စိတ်တွေမှာရှိမှရှိတော့မတော်မင်းဒီမှာတော့ကိုယ်တည်းတော့မရှိဘူးဒါပေမဲ့လည်းသူများတွေအတွက်လည်းပဲအဲ့ဒါပြင်အောင်လို့ဆိုပြဟောထားဒါတတိပိဥဒ္ဒဘဘာဝိသဘုဒ္ဓတဘာဝဘုဒ္ဓဖြစ်ခြင်းဘုဒ္ဓကျမ်းမြင်များခြင်းကျမ်းမြင်များခြင်းဆိုတော့ဘုရားတော်မှာဘုရားတော်မှာဘောအကျမ်းမြင်များလာဘုရားဖြစ်ပြီးတဲ့နောက်တော့ကိုယ်ဉာဏ်နဲ့ပြည့်စုံနေတာပဲဒါဘုဒ္ဓကြားကြတော့သိမှာကိုပါဘူးဆိုတော့ မြတ်စွာဘုရားရဲ့ဒီတာဝကပုဂ္ဂိုလ်တွေကကြားဝယ်လိုပါတယ်အဲသာသမားတွေငကြားကိုမြင်တဲ့တရားတွေကြားဝင်လာဖို့ဒီလိုမှဆရာတွေမြင်ရစစ်ဆေးပြီးတော့အားပေးတဲ့စကားတွေပြောရတယ်အဲဒီလိုအားတွေကြားဖို့ဒီကြီးရောဆရာနာမဆရာနာပြီးတော့ဘူးပြီးတော့တိုးဝဲရေးကြည့်ပါတယ်ဒီလား ဒီဥဒ္ဒဘာဝသစ္စာဘာဝသစ္စာပြည်စုံမယ်ဘာဝသစ္စာပြည်စုံအောင်ပြည်စုံတာတွေပြည့်အောင်တရားနာနေတဲ့ခါနာအဲဒီလိုတော့ဝိရိယလုံလာလုံလာလည်းသူတို့ကောင်းမှုတွေပြည့်တဲ့ခါကလာမကျင်းမကျင်းနဲ့တင်းတင်းအားထုတ်နိုင်အောင်ဒီတရားတွေပုဂ္ဂိုလ်တော်ဝိရိယအကောင်းအကောင်းတော့ပြည်စုံတာအဲဒါရည်ရှိတယ်ဝိရိယမရှိရင်အားထုတ်မှုမရှိဘူးအမှားရမှုတတိနဲ့ရှိဘူးသမာဓိနဲ့ရှိဘူးသမာဓိနဲ့ရှိတယ်ဉာဏ်နဲ့ရှိဘူး ဝိရိယအကောင်းတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဘယ်အချိန်မှဆိုဘာထုံမှုအမှားရမှုကရှိနေတယ်အမှားရတိုင်းလည်းသမာဓိဖြစ်နေတာပဲအမှားရမှားရအာယုံမှာဒိနာသမာဓိဖြစ်တာဉာဏ်ဖြစ်တာပေါ့သူကဉာဏ်သမာဓိဖြစ်တော့ဘာလို့ဆိုဝိရိယပညာကပညာကတော့ရှိကပူရိအားအဘက်ဉာဏ်ကတော့အရိယဉာဏ်ဒီပညာကတော့အဲဒီ လောကုတ္တရာတရားတွေကိုအားပေးတဲ့ပညာပေါ့။ဒါလည်းဆိုဆိုတော့လည်းဒီဒီဒီလည်းဒီကိုရေးကြည့်ပါလေ။ဒါပါဖြင့်ဒါဖြင့်လူလူတွေနဲ့လူအထုတွေနဲ့အဲဒါကိုဆိုတော့လည်းသိပြီးတော့ကျင့်ဖို့အထုကိုရေးကြည့်ပါ။အဲဒါဆရဏသက္ကာစာရိပါတိတဲ့ဘောဇဝေပညာကယူဝဇာပညာတော်တဲ့အကျေခုနပါရှိရ။ ဝိမာဣတိအဲဟောပါတယ်ဒီကိစ္စဒီရဝိသစေဒီဘောဇာဒီအိဘောဇာဒီအိဘောဇာအဲဒီကလေးခုရာဇကြီးကခုနှစ်ခုနဲ့ပေါင်းအဆက်တစ်ခုဖြစ်သွားနောက်ပထမဇန်ဒုတိယဇန်တတိယဆုစုဇန်ဇန်လေးပါဒီဇန်လေးပါကတော့ပြည့်စုံနိုင်ရင်လည်းကောင်းတာပါပဲဒါပဲလေ မြတ်စွာဘုရားဒီတိုင်းအကုန်လုံးပြည့်စုံမယ်တော့မဟုတ်ပါဘူးသာမပြည့်စုံမယ်လို့ဒီဝနာရှုပြီးတော့မညာပညာရောက်ဉာဏ်လာလို့ဖြစ်တာတွေများပါတယ်ဆရာတို့ကလည်းအများကြီးရှိတာပါအဲဒါတန်းနိုင်လို့ရှိရင်တော့ဝေဇာလည်းပြည့်စုံဖို့ရပါတယ်ဇာရောက်ထက်ကဘုမိုက်စေဝိရိယဝိဇာစင်နေဒီရိုးစွာနဲ့ဒီဝေါ်ဇာကရာဝိရိယကဘာဝဇဝိရိယတင်များကြတာ ရူပဇံစီလေးခုအပြင်ရူပဇာလေးခုခုနဆက်ကြရမှာလေးခုတည်းကိုစနာဟုဖြစ်တော့စရဏရေဒါကျင့်မှုရေကျင့်မှုရေအဲဒါနဲ့မြတ်စွာဘုရားမှာပြည်စုံတဲ့သူဖြင့်ပြည်စုံတာပေါ့မြတ်စွာဘုရားရဲ့ဒီသာဝကတွေလည်းဉာဏ်ကပုဂ္ဂိုလ်တွေဆိုအများကြီးပြည်စုံတာပါပဲဉာဏ်ကမုဒ္ဒပုဂ္ဂိုလ်တွေလည်းပြည်စုံနေတာပြည်စုံတာပါတရားထုံးတဲ့ပုဂ္ဂိုလ်တွေပြည်စုံနေတာပြည်စုံတာလည်းအဲဒီပြည်စုံအားထုတ်ဖို့ရည်စည်းပါတယ် အဲဝိဇ္ဇသရဏသမဏဝိဇ္ဇသရဏဝိဇ္ဇာနဲ့သရဏနဲ့ပြည်စုံတော်မူသောမြတ်စွာဘုရားမြတ်စွာဘုရားပြည်စုံတော်မိမိတို့လည်းပြည်စုံနေတဲ့အပြည့်စုံအားထုတ်မယ်ဆိုတာစိတ်ထဲမှာတင်းတင်းမြင့်ထားပြီးကျိုးသောအားထုတ်ကိုအရေးကြီးပါတယ်အဲဒီတော့အားထုတ်ခြင်းနေတဲ့လူရှိရသောသမာဓိပညာရဲ့ကိုယ်တည်းရပြီးတော့အစင်းခါတဲ့ညင်းတဲ့ဒီကောင်လင်းများစွာဆက်ရောက်ကြပါစေ။ မြင့်ရှိနေတဲ့သရဘာမဘောဓဘာမဝင်နေတာဟုတ်သူလေးသူမူလာရင်ပန်ကံဗန္ဒီရဆရာဗန္ဒီရဆရာမောဗန္ဒီတန်ကလူဟောခုနကမှဆိုတဲ့ပုဂ္ဂိုလ်ကဗန္ဒီတန်ကဆိုတဲ့ကြိုက်အပြစ်တော်ရှိတော်ကမလျောက်ပါတော်လို့ဆိုဘုရားတန်ကဗန္ဒီဗန္ဒီရ ဒီမှာတူပြီးတော့နောက်ကထားရတယ်ဟောဒီနေ့သံဃာမဏိသွားသိနေဒီနာဝသုဒိနာပြိသနာဝရဏိမအာယမန္တလူကမဥပါဒေအပဒနာပြိဝိဒံသံဃာတော်ကိုပန်ကြားတဲ့ကြောင့်ဆက်ကားမြေလို့ပြကြားတဲ့ဒီသီလစီရင်လို့ဖြစ်ပြီးပြောရခြင်းကြောင့်သမာဓိဆုံးတဲ့ရှင်ဆုံးအောင် ဥဒ္ဒံတုမှာအာရသမဏနိဗ္ဗာန်ဘောဥဒ္ဒံတုကျောက်စုဆုံးမတော်မူကြပါတဲ့မြုကမှာဥပါဒေသနာချင်းကိုအကြောင်းပြုပြီးတော့သက်သက်ကျေသနာတော်နေအာနာကျင့်တဲ့ကျင့်နေတဲ့ကျိုးဝတရားကြီးကျင့်ရမှာပဲဝါဒနာကြည့်တယ်ဆိုတော့ဒလပြည့်သွားတယ်ဆိုရင်တော့ဒါစထားအောင်လို့စာလုံးဒလနောက်ဒလနှစ်လနှစ်လပြည့်ရင်တော့ဝါဒနာကြည့်ဖို့ ဆိုတော့လည်းနားလည်ကြပါပဲကိုကသူများမေးကြတော့မလိုပါဘူးဘုရားတော်ကဆရာသမားနဲ့ဆိုရကြလေးရတော့မှာပေါ့သောစီမီဒီယာရေဆိုရကောင်းတယ်ဒီကိုကိုရဒီညမှာဒီလာပြီးတော့ဘောစီရတာဒီနောက်နေ့ဒီလိုပုဂ္ဂိုလ်ငါကောင်းပါလေဉာဏ်ကြပါဘူး ဖြစ်ခြင်းတော့လည်းဖြစ်ခြင်းတော့လည်းသူကအကျိုးများအောင်ဆောင်ရဆောင်ရနိုင်တဲ့လက္ခဏာရှိပါဘူး။နောက်ဆိုရေးသာသနာတော်မှာငါးပြီနေကိုတတ်နိုင်ရတော့သာသနာတော်ဝင်ဆောင်ရဖို့မှာဘောဓိပုဇာနေလို့ပဲတော်တယ်။ဆရာတော်မတွေယူယူအရေးကြီးတယ်။ငါတော်များတွေယူယူအရေးကြီးတယ်။ဒီလို ကိုယ်ဘာသာရှိတယ်ဆိုသာနာကြီးကိုသိမှန်လာကြည့်တာပဲသိမှန်လာကြည့်ယူစီစီနဲ့တောင်းလာရဆိုတာမျိုးရှိရမှာအဲပေါ်ဒီပေါ်တယ်တို့ဆင်ညာကြတယ်ဆင်ညာကြတယ်ဒီဟာရဲ့ဒီမာရီယာဒုဒေသနာဆိုတရားကြီးဆိုတော့အတော်ရေးကြီးတယ်။တရားအထုတ်ပြီးတော့ မိမိတို့ကသာနာပြုကိုဟောနိုင်လို့ဆောင်ရနိုင်လို့ရှိရင်လည်းဆက်ပြီးတော့အရှင်ကျန်နေကောင်းပါလားဒါတော့ဘယ်နဲ့ဒီမှာကြာကြီးနေနေတကားလည်းဘာမှမဟုတ်ဘူးမှာသိတဲ့ဒီအများတောင်းသေးတာဘာမှသာနာတော်တို့အကျိုးဆောင်ရခြင်းရှိတယ်မှာရှိနေတဲ့ပုဂ္ဂိုလ်ရဲ့သာနာတော်တို့ကိုယ်တိုင်နဲ့ဆောင်ရွက်ဖို့ကျိုးစားအထောက်အကူလိုပါတယ်ရေးကြည့်ရပေါ်လာတယ်လို့တော့ စုသံဃာတွေပြည့်စုံတဲ့အုပ်စုငွေတွေရှိသာရတော့ဆရာကြီးကတော့ဒီချိန်နဲ့သူကလည်းပြီးပါပြီအဲဒီဝတ္ထုငွေကြားပါပြီဒီညမှာမဟုတ်ဘူးအရင်ရင်ကြီးတွေကလည်းသဗ္ဗယတွေပါတဲ့ထာမအထဒီရလည်းမင်းညာလည်းမင်းညာဆိုတော့ဒီနေ့မှဒီတော့ဒီက ဘာဘာသာပြောတဲ့ဝိသုမေတ္တမင်းလားဆိုများဒါမှမဟုတ်အဲ့ဒီဥစ္စာတွေကအဲ့ဒီဆရာပြည့်တဲ့တန်ခါတော်တွေကိုဝိသုမေတ္တရဲ့ဝိရဒဉာဏ်ချက်ပစ္စည်းကိုပစ္စည်းတွေကိုဝယ်ချပြီးကြတာဝိရဒဉာဏ်ချက်ဒီထဲမှာအစင်မတဲ့ပုဂ္ဂိုလ်ရဲ့ဟောအားသဖြင့်တရားသဖြင့် ။ညာရဲ့အပြည့်ပြောပါလို့လည်းဒီလိုရှိနေတယ်။အဲဒါပစ္စည်းဝိသုမေရတဲ့အရေးကိုရမရှိရင်မဟုတ်။ဝိသုမေရကိုရစင်ကပ်ပြရတဲ့အပြီးကြီးရှင်ဒီသမားလေးအကုန်လုံးမှာကိုယ်နဲ့ကိုယ်ကပ်ပြနေရှိမနေတော့ကပ်ပြအထာဝမလွယ်ဘူး။အဲဒီကသမားလေးပစ္စည်းတောင်းမှမှာကြ။ အခုလာနေပြီဆိုဘာသာဆုံးဘာသာရေးဆုံးဆွေးကြည့်ရတဲ့အစီအစဉ်ပေးတယ်အခုဝါရင်ပြောတော့ဝါရဖြစ်တော့ဝါလဲပြုနေကုန်တယ်ဒီနေ့ဒီမှာဆုံးနေခြင်းအဲဝါရင်ဒီနေ့ဝါရင်နေတဲ့ပုဂ္ဂိုလ်တွေသာသာနာရေးဒီလိုလဲဥထုံနေမှာသာနာရေးဆွေးကြည့်ရညကြားထားပါတယ်ဒါကြောင့်ခဏနဲ့၄ရက်နဲ့ဒီလို တခြားသူတော်လည်းရှိတယ်နော်ခုရကတော့တခြားသူလည်းရှိတယ်မှာလေးကရှိတယ်ဒီမှာတစ်ပိုင်းရှိတယ်ဒီနေ့ပိုင်းတော့ကျေတူအောင်လာလို့ရပါဘူးရှိရင်လည်းတော့ဘောပြောတယ်အဲဒါနောက်တော့ဆုံးနာနာအတွက်ဒီလိုပါရည်အတွက်ဒီလိုပါရည်ကိုတော့ပုံစံနဲ့အဲဒီလိုမျိုးပြောတယ် နေရာမှာလို့ရှိရင်အခပြရတဲ့လေဘုရားကမှအခပြရတယ်ဘုရားရဲ့ဆန္ဒတဲ့ပုဂ္ဂိုလ်တွေသုံးတော့ပြောဆန္ဒရဲ့သုံးတော့ပြောသူသူနေနေဆံဘောရှင်ဆက်ကပြီးနေကြတယ်နောက်လည်းနေရာဒီမှာလည်းဟောတယ်မဟုတ်တဲ့ဆောင်းနေရာဒီမှာလည်း သင့်တော်တဲ့အချိန်မှာသာသာဆိုတဲ့ဘုသူငယ်ရှင်အာရီသဘောပေါ်ရဲ့ဉာဏ်ကြားဘုသူပစ္စည်းလေးဒီခွဲပြီးရဆိုလို့ရှိရင်ဒီနည်းနဲ့စပြီးတော့အစီအမပြေရပါလိမ့်ဖြစ်စီနေပြီမှာအများကြီးတဲ့လက်ဒီပြောရတဲ့ဖြစ်စီဖြစ်မှာအဲဘုသူငယ်ရှင်ဘုရားကြောင့်ကြောင်းဆုံးတော့ဘုရားသာအဖြစ်ခင်မှာ ဆုံးကမကတယ်ဒီကဆောရတဲ့ကြောင်းဒီလိုကနဲ့ဖြစ်တဲ့ဖြစ်ပါရှိနေတယ်ကာကရည်ပြီးတဲ့သူတဲ့ဝိသုကြီးသံဃာတို့အဆုံးကိုပြုမှနေကြတော့သံဃာတို့သုကတော့အဖွဲ့ပါလေတောင်ပေါ်တော့တက်တာတော့အများအားဖြင့်ကညာဆိုရတယ်သောဘာတဲ့ပုဂ္ဂိုလ်ရဲ့သုမကြတာတော့ဆိုရတယ်ဒါနဲ့သောဘာရင်တော့လည်းပြည့်စုံမှာမဟုတ်ဘူးမပြည့်စုံတဲ့ဆရာ ဆိုတဲ့ညီကတောင်းယူပြီးတော့လူညေဘယ်မှာဒီမဲ့ဂါရီကများတော့ပြည်စုံပြည်စုံမှာသူကမစင်းရပါဘူးဒီရတယ်ပဲအနည်းကိုမကြည့်သုံးကြည့်ဒီကကဗျာရေးဆိုတဲ့စကားတော့အကြီးကျယ်ပါငွေနေနှစ်ပတ်လည်း အဲဒီနေ့မှလည်းတော့များများပါလေသူကသာတောင်းမလို့ပါဘူးမိကြီးကမြတ်စွာဘုရားတော်တော်နေတဲ့ပုဂ္ဂိုလ်တွေကသူတက်နေကြရဆရာဆုံးမတော်တိုင်းကောင်းကိုရှင်းများတယ်လည်းအခုဒီပြင်းနေတာပေးလို့ကဆောင်ရည်နာတွေလည်းဘုလုံးဆောင်ရတယ်ပေါ်ဆရာမရအောင်အဲဒါမျိုးနောက်ဒီမှာ ဒီကနီးတိုင်းကမ္ဘာဆရာလို့ရှင်တဲ့ပုဂ္ဂိုလ်ရှင်တဲ့ကမ္ဘာဆရာကြီးတဲ့ရမလေ့လာပြီးတော့ဆောင်ရမလေ့လာဆောင်ရတဲ့တော့လေကမ္ဘာဆရာတော့ဘုန်းကြီးရုံနဲ့မဟုတ်ဘူးသာသနာ့အတွက်ကျူးရတယ်ကြောင့်ဆောင်ရနေတော့လေ့လာတော့ရတို့ရဲ့အဲအရေးကြီးတယ်အဲဒါကြောင့်ဒီနေ့ကဘုရားသာသနာ့ရဲ့ကြီးဆောင်ရတဲ့ဆောင်ရွက်ပြီးတော့သာသနာ့ တို့တဲ့အောင်ကြည့်ဖို့ပြုစုမယ်လို့စိတ်ကောင်းလုံးကောင်းထားပြီးဆောင်ရကြတယ်အဲဒီဆောင်ရခြင်းဖြင့်မိမိတို့ဆရာတော်ကောင်းကြီးချမ်းသာနာကောင်းတဲ့ပြည့်စုံရပါလေဒီကဆောင်ရရှိမှာမဟုတ် ရှိစီရိဆုံးတာမရှိလို့ရှိရင်တစ်ချိန်ကလူတဲ့ပစ္စည်းနဲ့လည်းမထိုက်ကြမယ်ဖြစ်ရင်ရှိစီရိဆောက်တည်ပြီးတော့ထားဒါကတော့တစ်ချိန်ကကိုရလို့ရှိရင်မူလဟာကိုအဲဒီရှိစီရိဒိဋ္ဌံကိုရှာပြီးတော့အစ်စ်ကိုရှိစီရိဒိဋ္ဌံလို့ရတယ်ဒါမှလည်းခံရတယ်ဟောဒီမှာနော် တော်ပါပြီတော်ပါပြီရောတော်ပါဘုရားစီစဉ်ပြီးတော့ဘုန်းကြီးတွေကသံဃာတော်ရဲ့ပူဇော်ကြဒါကပူဇော်ကောင်းမှုတွေထားပြီးတော့ပွားကြတာပါပဲအဖွဲ့ဝင်ပုဂ္ဂိုလ်တွေရအဖွဲ့ကိုအကြောင်းပြုပြီးတော့သူသားနဲ့ လို့ဆိုပြီးဘာလို့အောင်လဲဒီကြောင့်ညာလည်းမရှိပါဘူးအခုဆောင်ရပြီးတော့ဥစားတွေပဲမနာဝန်အားရကြဝန်တာတွေကောင်းနေတာပါပဲမိမိတို့သူ့ကိုသူ့ပွားနေတယ်မြတ်စွာဘုရားဟောကြားတဲ့တရားတွေနဲ့စဉ်းစားလိုက်လို့ရှိရင်တော့ဘာသာလေးတစ်ခုကပေါ်လာတယ်ဆိုတော့မှစဉ်းစားရင်ဉာဏ်နဲ့ဟောနေကြပါတရားသိတော့မဟုတ်ပါဘူး ဓမ္မဝေရကတိဓမ္မစာဓမ္မသစ္စေနောဒုက္ခမာဝေတိေသာမိသာသောဓမေသစ္စေနေနာဒုက္ခတေကိစ္စတိဓမ္မစာရိဓမ္မရတိတပုဂ္ဂိုလ်အကြောင်းပြုပြီးတော့ဟောထားတဲ့သာသာရဲ့ကောင်းလို့ဓမ္မဟောရကတိဓမ္မစာရိဓမ္မစာရိ တရားကိုကျင့်လေရှိသောပုဂ္ဂိုလ်ကိုဓမ္မောသူတော်ကောင်းတရားကအဝေစင်စေခဲ့ပြီးစောင့်ကြောက်တတ်၏တရားကျင့်တဲ့ပုဂ္ဂိုလ်တရားကစောင့်ကြောက်တယ်သင်တော်ရဲ့အစာဟာရနဲ့စားတဲ့ပုဂ္ဂိုလ်တွေအဲဒီစာရနဲ့စောင့်ကြောက်လို့ကြမ်းပါရဲ့အားရှိရဲ့ဆေးရတဲ့သင်တော်ရဲ့ဆေးတွေကိုမြူရဲသွန်းတဲ့ပုဂ္ဂိုလ်တွေဆေးကနေပြီးတော့ သာသာလို့ကျမ်းပါကြတယ်အဲဒါလိုတရားကျင့်လို့ရှိရင်အဲ့ဒီကျင့်တဲ့တရားကနေရောစောင့်ရှောက်ပါလေလောကဒီချမ်းသာတဲ့အခြားလာတဲ့အဲဒီချမ်းသာနဲ့ပြည့်စုံအောင်စောင့်ရှောက်တဲ့တရားအန္တရာယ်ကျင်းအောင်စောင့်ရှောက်တယ်နောက်ဆုံးဆင်းရဲတာပြင်းနေတဲ့နိဗ္ဗာန်ရောက်အောင်လည်းစောင့်ရှောက်တယ်။ငါကောင်းပါလေတော့တရားကျင့်တဲ့ပုဂ္ဂိုလ်တရားကစောင့်ရှောက်တယ် ငွေဒီမှာလာပြီးတော့ကြားလို့တဲ့ပုဂ္ဂိုလ်တွေကတရားကိုအယုံကြည်လေးမြတ်ပြုပြီးတော့အားထုတ်နေလို့ရှိရင်အဲဒီတရားကဆောက်ဆောက်လာပဲသူဒီဒီသာသနာအထုတ်ကိုအရေးကြီးရတယ်ဒါနာယတာမှာသာရောက်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေအဟောင်းကြီးအသိရှိဖြစ်တရားကိုလေးမြတ်ပြုပြီးတော့ ကျင့်သုံးကြဖို့တော့အရေးကြီးတယ်။ကျင့်သုံးလို့ရှိရင်အဲဒီတရားကနေပြီးတော့ကောင်းကျိုးကိုစောင့်ရှောက်ပေးသိဉာဏ်ကြတယ်။အခုဒီမှာခေါ်တဲ့ပုဂ္ဂိုလ်တွေလည်းဒီမာဇီတော်နာကြီးတော်ကြီးဇာရှိဒီရအောင်ဒုတက်အောင်ဒီဘွားအောင်ဆိုပြီးတော့ဆောင်ရွက်ရတယ်။မနာရှင်ပြပါလေ။မနာဘဆင်ပြပါလေဒီမှာသာသာရင်းနဲ့ပတ်သက်ပြီးဆောင်ရွက်တာဒီအကုန်လုံးပါပဲ။ဘုရားသာနာလည်း ဒီဘွဲကလည်းသူကသူနာသင်္ကြရာသူညာနဲ့နာမြင်ကြပါဒီရင်ပုဂ္ဂိုလ်ကလည်းဒီဒီကဏ္ဍမှာလာပြီးတော့သောပါညာဉာဏ်ညာလည်းအများကြီးပဲနာသင်္ကြရာပါလေအဲဒါသူတော်ကောင်းတရားတွေကိုမိမိရောပြုနေရအဲဒီတော်ကောင်းတရားတွေကအခုမြဲမောက်တင်တဲ့သူတော်ကောင်းတွေအများကြီး ကြီးမွန်းကြကြီးညိုကြတွေပဲဘာမှပြည့်နေတာမရှိဘူး။နောက်နောက်များပွားကြတယ်လည်းအဲ့ဒီကုသိုလ်ကအကျိုးပေးပြီးတော့ညဉ့်ညက်တဲ့လူပွားတွေနတ်ပွားတွေပြည့်ပြီးဒီပွားဆန်းတာပါမှာလေ။ပြီးတော့ဒီမှာဆောင်ရတဲ့ပုဂ္ဂိုလ်တွေကတရားလည်းအထုကြီးတဲ့ပုဂ္ဂိုလ်တွေများပါလေ။အဲဒီအထုကြီးတဲ့ပုဂ္ဂိုလ်ကလည်းအထုကြီးတဲ့ပုဂ္ဂိုလ်တွေမှာ ပါရမီကျင့်ဝတ်တရားတွေကပြည့်စုံနေတာပြည့်စုံပြီဆိုတော့နောက်တည်းမကြခင်လဲမညာပညာနိဗ္ဗာန်တွေကိုနှမောကြည့်ပြီးဆင်းရဲတာငြိမ်းပါပဲဆင်းရဲတာငြိမ်းမှုရတယ်အဲဒါတရားကျင့်တဲ့ပုဂ္ဂိုလ်တရားကနေပြီးတော့ဆောင်ရတာဓမ္မဇာတိသူတော်ကောင်းများကိုကျင့်သောပုဂ္ဂိုလ်ဓမ္မဇာတိများကိုကျင့်သောပုဂ္ဂိုလ် ဝရစင်းရဲ့အဲ့ဒီစောင့်ဆောင်တာကြီးသာနာကုကိုဖြစ်ဖြစ်သီလကုကိုဖြစ်ဖြစ်ဘာနာကုကိုဖြစ်ဖြစ်ဘုရားတရားရဲ့တရားမှန်တွေကိုသင်တော့လေ့လာလို့ပြင်အဲ့ဒါရနေပြီးတော့စောင့်ဆောင်တယ်ဒီဘဆန္ဒအောင်စောင့်ဆောင်တယ်တရားနဲ့ပြောင်းအောင်စောင့်ဆောင်တယ်အဲ့ဒါကအနာကိုအားရရဝန်တာကြရပါပဲဒီမှာ မေတ္တာဖို့အနေနဲ့ဆောင်းကြလို့ဒီကယူသိတဲ့ကြီးဝါလာတယ်အနာကိုအောင်းရွယ်ကောင်းတာပဲ။ညာသောပုဂ္ဂိုလ်တွေအတွက်အများကြီးကျိုးများပါလားလာပြီးအားထုတ်ကြ။ဒီလိုသာဆောင်းကြမှုရှိရင်အားထုတ်ကြဆင်းပြေဘူး။ဒီမှာအားထုတ်ကြတယ်ဆင်းပြေတာအားလည်းထုတ်ရထုတ်ကြတာသိညာကြ။ဟွန်းအဲဒီကောင်တရားကနေပြီးတော့မျက်မှောက်ဆောက်ဆောက်နေတယ် သံသရာဘွားကြရတယ်ကောင်းတာဆန်းတာကောင်းပါလေနာဝတာကောင်းပါဓမ္မသုစိဏဒုက္ခမဝတိသုစိဏကောင်းစွာဖြင့်အသောဓမ္မတရားသည်ဒုက္ခခန္ဓာအဝတိဆောင်ပေးရသည်ကောင်းစွာဖြင့်လို့ရှင်လည်းရှင်းတယ်သူတော်ကောင်းကြီးရတယ်ပြီးတော့ဆန်းတာဆောင်ပေးရတယ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဆန်းတာဆိုအလိုရှိရတာပဲ လူပုဂ္ဂိုလ်ကမဟုတ်ပါဘူးဒိဋ္ဌာနဲ့ပါရောဘုရားတော်ရှိချမ်းသာတော့လို့ရှိနေရတာအဲချမ်းသာလို့ရှိတဲ့ပုဂ္ဂိုလ်ရချမ်းသာရခြင်းချမ်းသာအောင်လို့ရောပြခြင်းမှာသမောသုစေနာတရားကိုကောင်းအောင်ခြင်းမှာဒေါသခြင်းမှာကောင်းအောင်လည်းခြင်းမှာခန္ဓာကုသိုလ်ဖြစ်ဖြစ်သုလာကုသိုလ်ဖြစ်ဖြစ်ဘာဝနာကုသိုလ်ဖြစ်ဖြစ်ဘာဝပြည့်စုံခြင်းလို့ရှိရင်အဲဒီ သူတော်ကောင်းတရားကနေပြီးတော့ဒုက္ခံအာဝတိချမ်းသာဆောင်ပေးတယ်မိရလို့ရှိရချမ်းသာမျက်မှောက်မှာချမ်းသာဖို့အဲဒါလည်းဆောင်ပေးတာနောင်တမြတ်ဘဝဒီမှာချမ်းသာဖို့လည်းဆောင်နေတာဆုံးကြလို့ချင်းဆင်းရဲတာပြင်းနေတဲ့နိဗ္ဗာန်နဲ့ဆောင်ပေးပါမှာအနာကောင်းတယ်အဲဒါလည်းကောင်းပါနာဒေဝရကိစ္စတိဓမ္မဇာတိဓမ္မဇာတိတရားကိုကျင့်တော်ပုဂ္ဂိုလ်တို့သည်ဆင်းရဲသောဘဝတို့ဆင်းရဲသောဂတိဘဝတို့ နားရစီရင်များရတော့အဲဆရာကျင့်လို့ရှိရင်အကျိုးပေးရုံနဲ့မဟုတ်မကောင်းတာလည်းမရောက်တော့ဘူးရဲ့ဒုက္ခတင်ဒုက္ခတိဘဝလည်းမရောက်ဘူးဒုက္ခတိဘဝနောက်ဘဝလာမဟုတ်ဘဝလာမဟုတ်ပါဘူးဆိုတာမကောင်းသောအကျိုးတွေကိုလည်းမပေးဘူးအကုန်လုံးပဲအဲဒုက္ခတိဘဝကလည်းကျင်းတယ်ဆင်းရဲတွေကလည်းကျင်းတယ်ေတာနိဒာတော့ဓမေတုစင် သေသာဥဒီကဥစိန်နေကောင်းသောလူကျာသောတမင်တရား၌ဥစိန်သောဒီကံဤသောဥဒါအာမိတံသောဥသောဥဒီကဥစိန်နေကောင်းသောလူကျာသောတမင်တရား၌အာမိတံသောအကျိုးအာမိပင်လေအဲ့ဒါကောင်းကျိုးတွေဆောင်ရွက်ပေးတယ်ချမ်းသာတွေဆောင်ရွက်ပေးတယ်ဆင်းရဲကဝိညာဉ်လို့ဆိုရယ်ကောင်းစွာကျင့်တဲ့ တရားရဲ့အကျိုးအမှုပြင်တရားကနေကောင်းတော့ကျင့်အဲဒါနအကျင့်ရှိတဲ့သီလအကျင့်ရှိတဲ့သမာဓိအကျင့်ရှိတဲ့ပညာအကျင့်ရှိတဲ့ဒီဒီမှာသူကနေတဲ့ပုဂ္ဂိုလ်ကငါးချင်းနဲ့ကြပွားနေတာပါပဲတရားအားထုတ်နေတဲ့ပုဂ္ဂိုလ်ကလည်းအဲဒီလိုပဲဒီကလည်းပြည့်စုံသမာဓိနဲ့ပြည့်စုံနေခြင်းအားထုတ်ပညာနဲ့ပြည့်စုံနေခြင်းအားထုတ်နေတယ် အဲဒါလည်းလောကတရားတွေပွားနေတာပါပဲအဖွဲ့ဝင်ပုဂ္ဂိုလ်တွေကလည်းဒီလိုလောကတရားတွေပွားရအောင်ဆိုပြီးတော့ဆောင်ရတာနာကြတယ်ကိုယ်အတွက်တော့မဟုတ်အများတယ်အနတ်ကိုကြည့်ကြည့်များအဲဒါကသူတော်ကောင်းတရားရဲ့အာနုပင်ကြွအာနုပင်နဲ့ကောင်းကျိုးတွေကြားတော့ဒီကဏိတာတော့ဧကအာနိတာဧကဣတိအာနိတာအကျိုးလည်း အခုကျိုးတော့ဆိုဒီကမိကဗမေသိစိတ်နဲ့သိစိတ်နဲ့ကောင်းတယ်ကြတယ်ဗမေတရား၌ရနိုင်တဲ့အကျိုးတွေဟောတာညတဲ့ငါတို့ကဘာနာကုလို့ဆရာအကြောင်းတူပြီးရတဲ့အကျိုးတွေပဲဒီကျိုးနာကောင်းပါအဲ့ဒါလည်းပြီးလို့ပြီးနေတော့မူလာကြပါပဲဘုန်းကြီးကဆောက်ထားပြီးတိုက်တွန်းကြလည်းမရှိပါဘူးဒါလည်းဒီလိုကြည့်လို့နေပါဘူးတရားတွေခဏခဏဟောနေတော့ မြန်မာဘုရားနာပြီးတော့ဘုရားရဲ့စုံမပါဘုန်းကြီးတို့အစ်စ်တော်မှာတည်းဟောရမရှိပါဘူး။ဘုရားရဲ့ပြည်စုံနေတာပါပဲ။ဒါကြောင့်သင်္ကြန်ကိုလည်းတော့သင်တော်ပါနောက်ပြန်။မနာကြရနေပါသေးတယ်လို့ပြောမှမ။ဒါကြတော့ပြောမှမဟုတ်ဘူးသူတို့က။အဲဒီဟောကြားဟောကြားတယ်ဓမ္မရောတရားကိုပြညာရဲ့အခုမြတ်ပါတော်မြတ်အဖြစ် ဝါကျုတဲ့ကာလမှာဘုရားဘာသာလောကဆွဲကပေါင်းဆောင်ပြီးတော့အားလုံးသူတော်ကောင်းပြရပြည့်ညတ် အောင်တရားအထုတ်ဖို့ပဲကိုယ်ကြိုးတင်တာမဟုတ်ဘူးအများကြတယ်ဂျူမြန်အောင်လို့ဟောနိုင်ပြောနိုင်အောင်ညင်ကြနိုင်အောင်လို့အဲဒီလိုကြိုပြီးလာလို့သင်မြော်ပဲအဲဒီနေရာကြည့်ကြည့်ဘာမှမဆိုင်နေတဲ့ပုဂ္ဂိုလ်ရဲ့သာနာတော့ကိုယ်ကြိုးလည်းအကျိုးများတဲ့အပြင်သူများကြလည်းအကျိုးများအောင်ဆောင်ရွက်နိုင်မှုရအရေးကြီးပါတယ်။အဲဒီမဆောင်ရွက်နိုင်ရင်တော့ နာနာဤကမလာပြီးတော့နေတာပူနေတယ်။အဲဆီရတဲ့ပြဉာဏ်ခံတဲ့ပုဂ္ဂိုလ်တွေကအများအားဖြင့်မရခံနေနေတယ်ပြဉာဏ်ကမပြီးဘူးခဏတစ်ခုကျွန်တော်ကဟောတယ်ဉာဏ်ကပြီးတော့ပြီးအများနေနေစာသင်တာလည်းဘာလည်းမဟုတ်ခေရတဲ့ကပူနေတယ်လို့အဲတော့ငါတဲ့ပုဂ္ဂိုလ်တွေအစားတော့ ။ညာလည်းမကောင်းဘူး။မလုံးရတဲ့ဥပဒေလို့ရှိ။ဒါနာရ။ဘာသာရေးတာအာအကျိုးများဆောင်ရွက်ခွင့်ဌာနပဲကိုကိုယ်တိုင်လည်းဆောင်ရွက်နိုင်မှုရ။ကျူစားကြ။ဒီမှာ ရက်ဖို့တရားထုတ်တဲ့အပြင်ရက်ဖို့နေရဆိုလို့ရှိရင်လည်းတရားဟောဖို့ဟောဖို့ဟောနည်းတော့ပါတော့အယုဇာတွေလက်ရှိမူအရေးကြီးပါတယ်တရားဟောပြောနေလို့အဲဒီမဆောင်ရနိုင်တော့လည်းဒီမှာသိစင်ပြီးတော့ဒီမှာဟိုဘာတွေက မော်ရင်ကနေပြီးတော့မပြန်ရတဲ့ပုဂ္ဂိုလ်နှစ်ပါးရှိတယ်ဒီလိုဟင်ဘုံများများကျန်ပါသေးတယ်မှန်ပါဟောကြည့်လို့ရှိရင်တော့ပြန်ကျောင်းထူးမရှိရင်ကျောင်းထူးရှိတဲ့ပုဂ္ဂိုလ်ဆိုရင်ဒီလိုဆရာဖြစ်တဲ့ကမ္မနာဆရာထာမှာ လျှောက်ထားပြီးခွင့်တောင်းမှဖြစ်တယ်ဒီကတော့လည်းမသိပါဘူးလေမသိတော့တဲ့ပုဂ္ဂိုလ်ကဆက်ပြီးတော့မသိတော့တဲ့ပုဂ္ဂိုလ်ကသူညာကိုပြန်ပြီးတော့နေလို့ရတယ်မင်းတို့အကျင့်ရပါဘူးဒီမှာဒီမှာရှင်းမှာဆိုလို့ရှိရင် ဟိုကျွတ်တယ်နဲ့ဗာနဲ့ပုဂ္ဂိုလ်ပြာမနာမဆိုတာနောက်လာတဲ့ပုဂ္ဂိုလ်တွေလည်းနေရာထိုင်ရင်းစားရရပြနေတာအခုတော့ကျောင်းတော်နဲ့များတယ်လို့ခေါင်းနေရာကြားသိတဲ့ပုဂ္ဂိုလ်တွေဒီလိုလိုရတယ်ဆိုတော့ပြည်စုံတော့ဒါပေမဲ့အဲဒီရှင်းသွားတော့ထူးအကြောင်းမရှိရင်တော့ဒီမှာသာနာရေးတာကြာကြီးနေလို့ရမတော်ပါဘူး ဖွဲ့ဖွဲ့ပုဂ္ဂိုလ်အမြင်အားဖြင့်လည်းအာနာအကျိုးကိုဆောင်ရမယ်လို့ရှင်သူသူစိတ်ထဲနဲ့အားရမယ်မဟုတ်ဘူးအာနာပြုဌာနကိုယ်တော်လည်းဒီပါဠိသာသနာပြည့်စုံရင်ပြည့်စုံအားထုတ် ဆက်နေလို့ရှိရင်တရားတွေပါလို့ဟောဒီမှာလဲဒီကြတဲ့မှာလဲဟိတိတရားတရားဝေခြင်းပါတယ်ရှိအဲဒီမှာဟောပြုမြောက်ဟောနေလို့ရှိရင်ဟောနိုင်ရတဲ့ဟောလို့မရဘူးဒီနေရာဌာနမှာလဲဒီကဓမ္မဓိကဖွင့်နေပြီးတော့မြင်ကြတာလည်းရှိတယ်ဒီတိုင်းဒီတိုင်းသွားတာဒီနေ့တော့ဘယ်လိုမျိုးလဲပြောတာကဘုရားအစွာဌာနတွေကနေပြီးတော့ အုပ်ချုပ်ရေးတွေပါနဲ့တရားဝေါ်တွေရှင်းနေတယ်မှာတရားဝေါ်တွေရှင်းရလို့ဖြစ်နေတယ်ဖြစ်ရပဲနေတဲ့နေရာတွေရှိတယ်။အဲ့ဒါဒီအောင်ကြောက်နေလို့တရားဝေါ်ကလည်းရှင်းရမှာပါပဲ။တရားဝေါ်ကလည်းပေါ့လို့ဒီမှာဒီကဖော်ရနေပြီးနိဗ္ဗာန်လည်းကြောင်းအခုတော့မဟုတ်ဘူး။ဆောရတယ်။အဲဒါနာကျူမြောက် ကိုယ်တော်ကျင့်တဲ့အပြင်သူများတွေလည်းပဲအကျိုးများအောင်ဆောင်ရွက်ဖို့ရည်ကြီးရဆောင်ရွက်နိုင်မှပဲသာသာရိတ်တာလည်းနေပြီးတော့ဆောင်ရွက်ဆောင်ရွက်နိုင်တယ်ဆိုရင်တော့လည်းသိနေရမရဘူးအဲဒီရတာဝန်ရှိလို့ခုပြောရတယ်ဆိုတော့ဒီများအပြည့်အစုံသူများကလည်းအခုချုပ်ချက် ရာလည်းပြည့်တင်ကြဖြစ်နေတော့ကြာဘုရားမင်းရဲ့ပြောရင်လာတယ်ပြောတယ်အဲကျူမြောက်ကျမ်းမာတဲ့ပုဂ္ဂိုလ်ကမကျမ်းမာဘူးတော့မြတ်နိုင်ဘူးကျမ်းမာတာတော့ကျမ်းမာတော့ဆီရဆောင်နေတယ်ကျမ်းမာတဲ့ပုဂ္ဂိုလ်ကဆောင်နေတာတော့တတ်တယ်နောက်ကြတော့နိုင်ငံသားလာတဲ့ယောဂီတွေအတွက်တော့ အဲနိုင်ငံကြားပုဂ္ဂိုလ်တွေသံဃာကြားသံဃာကြားပုဂ္ဂိုလ်ချင်းဒီကဒီကစီစီစီရစီရလို့ရှိနေတယ်ဒီနေ့ကလာပြီးတော့ခါလာကြီးပါဒီနေ့ကလည်းဟိုဟိုဆိုဆိုတော့ဆင်းရဲလာတဲ့ပုဂ္ဂိုလ်တွေကလည်းသူတို့အားမရပါနဲ့ဖြစ်နေတယ်လို့ဆိုသူအားရအောင်လို့အင်္ဂလိပ်လိုနိုင်ငံခြားစကားလိုပြောတော့ စာပေကျမ်းကဘုရားကလည်းပြည့်စုံမှုစေတနာလည်းထက်ထက်တန်တန်ရှိမှုအဲအရေးကြီးပါအဲဟာလည်းဒီနေ့ထက်ထက်တန်တန်နဲ့ပြောပြီးကြည့်ရအောင်။တရားထူးတဲ့ပုဂ္ဂိုလ်ရဲ့စိတ်မချမ်းသာဖြစ်အောင်လို့မတော်မနဲ့ပြောရတယ်ဉာဏ်ကြောက်အဲမပြောရင်ပြောရလို့ဒါမပြောဘူးဒါနဲ့။တရားအားထုတ်ရတဲ့ကြုံလို့ပြော။ အဲဒါကမြင်ပြန်အောင်ဒီကြောင့်လည်းဆက်ကြလို့ဒီကတော့သူတို့ပြောဖို့မရှိတော့နောက်မှဒီမှာနေတဲ့ပုဂ္ဂိုလ်ရဲ့ဒီပုဂ္ဂိုလ်ကဘာတွေကိုဆောင်ရတယ်ဆိုတာအဲဒါတွေပဲဘာသာစရာတွေမရဘူးဘာသာစရာတွေပြောကြလို့လို့က ခုချိုရတဲ့မှာတော့ကမ္ဘာဆရာကြီးလိုနေအဲဒီကမ္ဘာဆရာကြီးလိုနေနေရာလေးကအရေးချင်းပြည်တဲ့ပုဂ္ဂိုလ်စုပေါင်းလုံးဝလည်းရှိပရိယကလည်းပြည်စုံဒီဘကလည်းပြည်စုံဘုရားဟောရေးပြောရေးလည်းဆောဆောဆောင်နေတဲ့ရေးချင်းရှိလို့ရှိရင်အဲဒီပုဂ္ဂိုလ်ကိုသာသနာပြုရတရားပို့ပြီးရပို့ပြီးရတဲ့နေနေလားမျိုးပါပဲဒီအဲဒီမှာနေရာနေရာလည်းတော့မပြောအောင်ဘာလို့လဲဆိုတော့ တချို့နေရာကြီးအများနေဘူးလားမလိုလားအဲ့ဒီနေရာမျိုးလေးရှိပါတယ်အဆင်မပြေတဲ့နေရာအဲ့ဒီနေရာနေဖို့ပါချို့ဘုရားလည်းဗေညာရှိပြီးသူကစားတဲ့နေဖို့ဆိုပြီးတော့စိတ်ချရတာနာဖြစ်နေပါစိတ်ချရတာဖြစ်တဲ့ပုဂ္ဂိုလ်လည်းသာသနာ့ကြီးဝင်နေရာဒီပြေရတော့တယ်နေရအဲ့ဒါသိတော့လည်းပြီးပြီးပို့ပြရအဲ့ဒါလေးလည်းခုနကပြည့်ရရှိတဲ့ချို့ သုံးသုံးဌာနလောက်ကနေအခုသင်္ခါရကဒီနေရာမှာပြရပဲရှင်းရှင်းတဲ့ပုဂ္ဂိုလ်ရဲ့ဒီကတော့ဘယ်မကြည့်ရတာလဲကိုယ်တော်ဖြစ်တာကိုယ်ကလည်းရှင်းအဲဒါကြောင့်ဒီမှာနေတဲ့ကာလပါလုံးကိုယ်ကျွယ်လည်းကျိုးရှိအောင်ရှင်းကိုယ်ကျွယ်ကျိုးရှိအောင်ရှင်းတဲ့အပြင်သူများတွေကိုလည်း အားပေးနေအောင်သာသနာပြုနေအောင်လို့လေးလာဖို့အရေးကြီးတယ်မလေးလာနိုင်လို့ရှိရင်တော့ဒီမှာကြာရင်တော့မတော်ဘူး။ဘုရားကိုပြန်သွားဖို့ကလားဒီမှာအငင်းနေလို့အဲအဲ့ဒါကိုပြီးပြီးတော့မိတို့တာဝန်မတရားကြည့်ကြအောင်အားထုတ်ကြဖို့ပါပဲ။အဲ့ဒါအားထုတ်ကြရပြီ။ဒီပေးပါရဒီနေ့တော့တရားအားထုတ်ဖို့လည်းတရားထုတ်ကြဖို့လည်းတရားအားထုတ်ကြတဲ့ပုဂ္ဂိုလ်ရှင် အဲအထုံရအထုပ်ကိုအမြဲအမြဲလိုနေနေတဲ့ပုဂ္ဂိုလ်ကြတော့ညနေပိုင်းလည်းဒီမှာရာဝတ္တဒီကလေးပါလေရုပ်ဆရာရဲ့ရှုမှတ်ညနေပိုင်းဒီချိန်မနေ့ပိုင်းလည်း၄နာရီနေ9နာရီဆရာဝတ္တဒီကနေ့မနေ့ရုပ်ပြီးတော့ ဆရာတော်များအထုပ်ကိုဆရာကိုယ်တိုင်မှာဘုရားပိုင်းမှာလည်းလည်းဟိုကြောင်းနေမှာအဲဆရာရှိသေးတာနဲ့ဘုရားရောရွတ်ထားတဲ့အချိန်မကြအောင်လို့ပြနည်းနည်းပါပဲအချိန်များများလို့ပေါ့အချိန်များလို့ဆိုလို့ရှိရင်ရွတ်နေတာလည်းပြီးနေတရားထုတ်တရားထုတ်ကြချင်းနည်းနည်းများကြောက်အဲကြောင့်ဒီဆရာရောနည်းနည်းနည်းနည်းစဉ်းစားပါဒီမှာညနေပိုင်းညနေပိုင်း ။ညာအထုတ်ဒီဒီယူဒီလာကြတဲ့ပုဂ္ဂိုလ်ဆိုရှေ့လာမပြီးပါဘူးလို့ဒီကလာလာမရှိဘူး။ဒါပဲအရေးကြီးတယ်။အဲဒီအဲ့ရလေးပြရှင်းနေပြသိကြမှာ။ဟိုမှာလည်းပဲဒါကြတယ်ဘယ်လိုလဲပြင်းနေတော့ကြပါရဲ့ဒါမျိုးလို့မလာတဲ့ပုဂ္ဂိုလ်တွေလည်းရှိတာ။ဉာဏ်ကြောက်လို့နာပဲနေတဲ့ပုဂ္ဂိုလ်တွေဉာဏ်ကြောက်တရားကိုသူစဉ်းစားတာရှင်ဆိုတော့ဘာမှမပြောရပါဘူး။ မှန်တော့ဒီကိုယ်တိုင်တော်မှာဟိုမှာရဝတ်တဲ့ဒီရင်ယူရတယ်ကိုယ်တိုင်အထုတ်နေတာပဲဒီကခေါင်းဆောင်ဆရာတော်ကဓမ္မနေမှာသူတို့လုပ်နေဒီပုဂ္ဂိုလ်ရတယ်ဒါပြီးဆွေရောပါမှာဘောမကြမ်းပါလို့ရှိရင်ဟုတ်ပါတယ်မကြမ်းပါရင်တော့မကြမ်းပါလို့မလားကြမ်းပါရင်တော့ဒါမှအဲဒါရေးကြည့်ပါဦးဒါမှအာနာယိဓမ္မရတဲ့ပုဂ္ဂိုလ်တွေ သာသနာတော်ကိုယ်တိုင်နဲ့ကျိုးမြောက်အောင်သူများလည်းကျိုးမြောက်အောင်ဒီနေ့ဆွမ်းလုံးဆွမ်းဆောင်ခြင်းများဆွမ်းဆောင်နေအောင်သူသာအထုတ်ဖို့ရဒီနေ့အထူးဂရုပေးရ